တရားဓမ္မပေါင်းသူတော်ကောင်းတို့အတွက်စနေတနင်္ဂနွေဥပုံနေ့ညချမ်းကာလများမှာဓမ္မဒါနဓမ္မပူဇာတရားဒေသနာများဟောကြားနာကြားတဲ့အစီအစဉ်ပေါ့နော်အဲ့တော့ဒီကနေ့ဓမ္မဒါနအလှူရှင်များဖြစ်ကြတဲ့နှစ်ဖက်သောမိဘများအားအမှုထားရည်စူး၍တကကြီးဥငွေထွန်းတကမာကြီးဒေါခိုင်ခိုင်ဦး သမီးမမ်းမြတ်ပွင့်ခိုင်မိသားစုနယူးယောက်မြို့ USA တဲ့။တော့ဒီမိသားစုတို့ကသမီးဖြစ်တဲ့မမ်းမြတ်ပွင့်ခိုင်ရဲ့မွေးနေ့အလှူဖြစ်ဖြင့်ဓမ္မဒါနဓမ္မပူဇာများကုသိုလ်ကောင်းမှုများပြုကြတယ်။နောက်ပြီးတော့ဘုန်းဘုန်းတို့စကိုင်းမြို့မှာနေထိုင်ကြတဲ့တက္ကကြီးဥညွန့်ဝင်းတက္ကမကြီးတော်မြင့်မြင့်စာမိသားစုတို့ကလည်းပဲဓမ္မဒါနအလှူဖြစ်ဖြင့်ပါဝင်လှူဒန်းကြတယ်ပေါ့နော် တော့ဒီကုသိုလ်ရှင်တွေရဲ့ကုသိုလ်ကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့တရားဒေသနာများနာယူကြမယ်တော့ဒီကနေ့ အတရားဟောမှာတော့ဆိုတော့သူတော်ကောင်းဥစ္စာခုနှစ်ပါးတွေက နောက်ဆုံးဥစ္စာပစ္စည်းဖြစ်တဲ့ပညာနော်လူချမ်းသာလို့တရားကောင်းစဉ်လေးပေးပြီးတော့ဘုန်းဘုန်းတို့ဟောလာခဲ့တာ 9ရက်မြောက်ရှိနော်ဘဝမှာတကယ်ချမ်းသာတဲ့လူဟာဘယ်လိုလူမျိုးကိုပြောတာလဲဆိုတာကိုမြတ်စွာဘုရားရဲ့အလိုတော်ကြမှတ်သားခဲ့ကြတာပေါ့နော်ပဂတိဥစ္စာပစ္စည်းတွေပိုင်ဆိုင်မှုနည်းသည်ဖြစ်စေများသည်ဖြစ်စေမုံမြတ်တဲ့စိတ်ရဲ့အရည်အသွေးတွေကိုပိုင်ဆိုင်မှသာလျှင်တကယ်ချမ်းသာတဲ့လူသားတစ်ယောက်ဖြစ်မယ်လို့အဓိကသိစီလိုတဲ့တရားတစ်ပုဒ်ပေါ့ အဲ့တော့မုံမြတ်တဲ့စိတ်ရဲ့အည်အသွေးကြီးကမြတ်စွာဘုရားဘယ်နှမျိုး ရှိတယ်လို့ဒီမှာသတ်မှတ်ပြထားတော့ခုနှစ်မျိုးဘုရားတရားတန်ခါယတနာမြတ်သုံးပါးရဲ့ဂုံကျေးဇူးနဲ့စေတနာရဲ့စွမ်းရည်တတ္တိလို့ဆိုတဲ့ကံကံရဲ့ကျိုးကိုယုံကြည်ခြင်းတတ္တတရားမိမိရဲ့ကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်စောင့်စည်းထိမ့်သိမ်းနိုင်ခြင်းလို့ဆိုတဲ့သီလတရားမကောင်းမှုအကုသိုလ်တွေကိုပြုအပ်ပြောအပ်တွေးရမှာကိုရှက်တယ်လို့ဆိုတဲ့ဟိရိတရား မကောင်းမှုအကုသိုလ်တွေကို ပြုရပြောရတွေးရမှာကိုကြောက်တယ်လို့ဆိုတဲ့ဥတ္တပတရားဒုက္ခငြိမ်းချောင်းချမ်းသာချောင်းနိလန်းအစစ်အမှန်ဖြစ်တဲ့မြတ်စွာဘုရားဟောခဲ့တဲ့တရားဒေသနာတွေကိုအများကြီးသိအောင်မြင်အောင်လေ့လာလိုက်စားတယ်မှတ်သားတယ်နှုတ်နဲ့ရွတ်ဆိုတဲ့စိတ်နဲ့ဆင်ခြင်တဲ့ဉာဏ်နဲ့ထိုးထွင်းပြီးတော့သိတယ်လို့ဆိုတဲ့တုဒ္ဒတရားနော်မိမိရဲ့ဥစ္စာပစ္စည်းတွေကို နော်တပါသောသူတွေချမ်းသာဖို့အဆင်ပြေဖို့ဆိုတဲ့ မွန်မြတ်တဲ့ရည်ရွယ်ချက်နဲ့စွန့်လွတ်နိုင်တယ်လို့ဆိုတဲ့စာကတရားကိုဘဝကိုခန္ဓာရဲ့အကြောင်းကို မှန်မှန်ကန်ကန်သိမြင်နားလည်မှုလို့ဆိုတဲ့ပညာတရားလူတယောက်ကိုချမ်းသာတဲ့လူတယောက်ဖြစ်ဖို့အတွက်နော်တည်တည်ချာချာကိုပဲဆောင်ရွက်ပေးနိုင်တဲ့အကြီးအသေးကြီးခုနှစ်မျိုးပေါ့နော်တတ္တာတီလာဟိရိဩတ္တပတုတ္တစာဟပညာဒါဒီကနေ့ နောက်ဆုံးဥစ္စာပစ္စည်းပညာရဲ့အကြောင်းပြောကြမယ်နော်ခါတိုင်းပြောနေကြလို့ပဲပညာရဲ့သဘောတဘာဝကိုသိဖို့အတွက်မေခွန်း၃ခုနဲ့ဘုံဘုံတို့ချင်းကပ်ကြည့်ကြမယ်နော်ပညာဆိုတာဘာကိုပြောတာတော့အဲ့ဒီပညာကဘလို့ချမ်းသာမှုတွေကို ဖြစ်စေတာတော့အဲ့ဒီတန်ဖိုးကြီးလာတဲ့ပညာကိုရအောင်ဘလို့ရှာမလဲမေခွန်း၃ချက်ပေါ့နော် အဲ့တော့ပညာဆိုတာဘာလဲလို့ပထမမေကုံးလေးကိုစပြီးတော့ရှင်းကြရအောင်ပညာဆိုတာဘာလဲပဇာနာတိတိပညာတဲ့အလွယ်ကူဆုံးအဓိပ္ပာယ်လေးပေါ့တဘာဝတရားတွေကိုမှန်မှန်ကန်ကန်ပိုင်းခြားဝေဖန်ပြီးတော့တိတဲ့မြင်တဲ့သဘောကိုပညာလို့ပြောတာတဲ့နော်ဒါလုံရင်ဒါဖြစ်မဲဒီလိုဖြစ်နေတာဟာဒီလိုလုံလို့အဲ့လိုအကြောင်းအကျိုးသဘောရလဲသိတယ် ဟုတ်လားပြီးတော့ဒီလိုဖြစ်နေတာအခုလောလောဆယ်လဲဘလို့တဘာဝလေးဖြစ်နေတာလို့သူ့ရဲ့အခြေအနေမှန်ကိုပိုင်းခြားဝေဖန်ပြီးတော့မှန်မှန်ကန်ကန်သိတဲ့မြင်တဲ့သဘောကိုပါခေါ်တော့ပညာအဲ့ဒီပညာကိုအကြံဉာဏ်ဖြင့်၅မျိုးလောက် ခွဲခြားပြီးတော့နားလည်ရမယ်အဲ့ဒါလိုခွဲခြားပြီးတော့ပြောလိုက်ရင်ပညာရဲ့အဓိပ္ပာယ်ကိုပို့ပြီးတော့ရှင်းရှင်းလင်းလင်းသိသွားမယ်ပေါ့နော် အဲ့ဒါဘုံဘုံတို့ဒီပညာရဲ့အဓိပ္ပာယ်၅မျိုးကိုလေဒီစတော်ဘုရားကြီးရဲ့ဉာဏ်တော်ကိုအမိပြုတ်ပြီးတော့ပြောကြည့်မယ်ပေါ့နော်စတော်ဘုရားကြီးကအလင်းကျမ်းဆိုပြီးတော့ကျမ်းစာအုပ်တော်ရေးခဲ့တာရှိတယ်စာအုပ်ရဲ့နာမည်ကိုများသောအားဖြင့်စတော်ကြီးရေးတဲ့စာအုပ်တွေကဒီပနီဆိုတဲ့စကားလေးနဲ့ပဲအဆုံးသတ်သတ်ပြီးတော့ရေးတာများတယ်စတုသစ္စာဒီပနီဘောဓိပက္ခိယဒီပနီပရိစ္ဆသမုပ္ပါဒီပနီဒီပနီဒီပနီဆိုတဲ့ စကလုံးလေးနဲ့သုံးပြီးတော့ရေးတယ်ခုဒီကျမ်းစာကြတော့အလင်းကျမ်းတဲ့ထူးထူးခြားခြားပဲနော်ဒါဘုံဘုံတို့ဒဇယ်ဘက်ရေဦးဘက်ကိုဆရာတော်ကြီးသွားပြီးတော့တရားဟောတော့ကပေသက်ထောင်ကျော်ရှိတဲ့ပေသက်ကိုဟောတာအဲ့ဒီတရားကိုဟောတာတဲ့ဟောတော့အဲ့ဒီတော့ကမြို့ဥတီမြို့ပိုင်တွေကတောင်းပန်လို့အဲ့ဒီကျမ်းကိုရေးတာအဲ့ဒီတည်းမှာဆရာတော်ကြီးကသူ့ရဲ့ကျမ်းစာအုပ်ကိုဘလို့လေးအခြေခံအခြေတီးပေးတယ်လဲဆိုတော့ အမိုက်၅သင်းအလင်း၅ချက်ဒီလိုလေးသူကအခြေခံတယ်အလင်းဆိုတာပညာကိုရည်ညွှန်းတာအမိုက်ဆိုတာကမသိတဲ့အဝိဇ္ဇာသဘောကိုရည်ညွှန်းတာမောဟနဲ့အမောဟသဘောအဝိဇ္ဇာနဲ့ဝိဇ္ဇာသဘောဆန့်ကျင်ဘက်ပေါ့နော်အမှောင်နဲ့အလင်းဘုံဘုံတို့မှောင်းနေတယ်ဆိုရင်ဒီနားမှာဘာရှိတယ်ဆိုတာဘယ်လိုမှမသိနိုင် ဘယ်သွားရင်ဘယ်ရောက်မယ်ဆိုတာမသိနိုင်ဘူးဘာနဲ့တိုက်မိမယ်ဆိုတာလည်းမသိနိုင်ဘူးဟုတ်လားအနေရှိတာကိုလည်းမသိနိုင်ဘူးကောင်းကျိုးချမ်းသာရှိတာကိုလည်းမသိနိုင်ဘာမှမသိနိုင်ဘူးမှောင်းနေပြီဆိုမှတော့အကောင်လည်းမသိဘူးအဆိုးလည်းမသိဘူးအကျိုးရှိတာလည်းမသိဘူးအကျိုးမဲ့တာလည်းမသိဘူးမှောင်းနေပြီပေါ့နော်လင်းနေပြီဟေးဆိုရင်ဟောလမ်းလည်းဘလို့သွားမလဲဆိုတာသိတယ်ဒါကတန်ဖိုးရှိတဲ့ပစ္စည်းဒါကတန်ဖိုးမရှိတဲ့ပစ္စည်းတော့ဒီလိုသွားရင်ဘယ်ရောက်မယ်အကုန်သိတယ်လင်းနေလို့ရှိရင်ဟုတ်လား ဒါကြောင့်ပညာကိုအလင်းတက်နဲ့နော်ရှင်တွဲပြီးတော့စဉ်းစားရင်လည်းပဲအတိဘယ်ကို နားလည်အောင်ကြိုးစားတဲ့နေရာမှာပို့ပြီးတော့ရှင်းလင်းမှုလွယ်ကူမှုရှိမယ်ပေါ့နော်အဲ့ဒါဆိုတော့ကြီးကပညာရဲ့အကြောင်းကို ပြောခြင်းလို့ပညာရဲ့ဆန့်ကျင်ဘက် အမိုက်တက်အမှောင်တက်ကိုနော်ရှင်ဘက်အနေနဲ့ဆန့်ကျင်ဘက်ရှင်တွဲပြီးတော့သူကပြောတာအမိုက်၅သင်းအလင်း၅ချက် မောဟရဲ့အကြောင်းကိုသိလို့ရှိရင်ပညာရဲ့အကြောင်းကိုလည်းပဲသိတယ်လို့တွဲလိုက်ပြီးတော့ပြောလို့ရတယ်မသိခြင်းဟာဘလို့သဘောရှိတယ်မသိမှုဆိုတာဘလို့သဘောရှိတယ်လို့ပြောလိုက်ရင်သိမှုဟာအဲ့ဒါနဲ့ဆန့်ကျင်ဘက်ပဲလို့ဘုံဘုံတို့အတိဘယ်ကိုနားလည်လို့ရတယ်ပေါ့နော်အဲ့တော့အမိုင်၅သင်းကိုဆိုလို့ကြီးကအရင်ရှင်းပြတယ်နော်ကန္တံပစ်လက်နေ၅ချက်ဖုံးဝက်အမိုင်၅ဆောင်းဖို့လေးတောင်ရေးပြီးတော့ရှင်းတယ်အဲ့ဒါဘာပြောတာအောင်ဆိုတော့ ကမ္မတံမောဟဓမ္မတံမောဟပစ္စယတံမောဟလက္ခဏတံမောဟနိဗ္ဗာန်တံမောဟလို့အမိုက်၅မျိုးရှိတယ်တဲ့အမိုက်တက်အမှောင်တက်ဟုတ်လားအမိုက်အမှောင်တက်၅မျိုးကမ္မတံမောဟစေတနာရဲ့စွမ်းရည်တတ္တိလို့ဆိုတဲ့ကောင်းကံမကောင်းကံရဲ့အကျိုးကျေးဇူးကိုမသိတဲ့သဘောနော်ကံကံရဲ့အကျိုးကိုမသိတာ ဖဘုံတို့ကံဆိုတာအလုတ်ကိုပြောတာနားလည်ကြပြီးသားနော် ကိုဖြင့်လှုပ်တော့ကာယကံနှုတ်ဖြင့်ပြောတော့ဝစီကံစိတ်ဖြင့်တွေးတော့မနောကံအဲ့ဒီကံတရားတွေကိုအထမြောက်သွားအောင်လှုပ်ဖြစ်ပြောဖြစ်တွေးဖြစ်သွားအောင်လှုပ်နိုင်ပြောနိုင်တွေးနိုင်သွားအောင်ဘုသူရဲ့တွန်းအားနဲ့အလုတ်ဖြစ်သွားတာတုံးဆိုတော့စေတနာရဲ့တွန်းအားနဲ့အလုတ်ဖြစ်သွားတာစေတနာကအတွင်းကနေပြောလိုက်လှုပ်လိုက် တွေးလိုက်နှိုးစော်နေတာတိုက်တွန်းနေတာအဲ့ဒါစေတနာပဲ ကောင်းတာကိုလည်းသူတိုက်တွန်းလို့အလုပ်ဖြစ်သွားတာမကောင်းတာလည်းသူတိုက်တွန်းလို့အလုပ်ဖြစ်သွားတာဒါကြောင့်စေတနာကို ကောင်းခြင်းဆိုခြင်းရဲ့တရားခံပဲလို့အကြောင်းတရားပဲလို့မြတ်စွာဘုရားစေတနာဟံဘိခဝေကမ္မံဝရာမိအဲ့ဒီစေတနာဟာနော်ဆင်းရဲခြင်း ချမ်းသာခြင်းကောင်းမွန်ခြင်းဆိုဝါခြင်းကို နော်တကယ်ဖန်တီးနေတဲ့နောက်ွယ်ရတရားခံပဲဟုတ်လားအဲ့ဒါဟာတဘာဝတရားကြီးဘယ်သူမှအဲ့လိုဖြစ်အောင်လုပ်ထားလို့မဟုတ်ဘူးဘယ်သူမှအဲ့လိုမဖြစ်အောင်လဲ အဲ့ဒီတဘာဝကြီးကိုဖျက်ဆီးလို့မရဟုတ်လားစိတ်ကောင်းနှလုံးကောင်းစေတနာကောင်းထားရင်ဟာသူ့ရဲ့အကျိုးဆက်ကအစဉ်ပြေခြင်းချမ်းသာခြင်းလာမှာဟုတ်လားစေယုံမှာမွေးတယ်စေရနာဆိုးထားမယ်ဆိုရင်သူ့ရဲ့အကျိုးဆက်အစဉ်မပြေခြင်းဆင်းရဲခြင်းပူလောင်ခြင်းအဲ့ဒါလာလိမ့်မယ်အဲ့ဒါတဘာဝတရားကြီးဘသူဖန်တီးထားတာမှမဟုတ်တယ်လို့ဘသူဖြည့်ဆည်းလို့မှလည်းမရဘူး तू ကဟုတ်လားအဲ့ဒီအမှန်တရားကြီးကိုမသိတာမမြင်တာကို ကမ္မတံမောဟ ကံနဲ့ကံရဲ့အကျိုးတရားကိုမသိတဲ့မမြင်တဲ့မောဟလို့ဆိုလို့တယ်အဲ့ဒါအမိုက်တက်မှောင်တက်ကမ္ဘာလောကမှာအဲ့ဒီအမိုက်မှောင်တက်ဟာအဆိုးဝါးဆုံးပဲအန္တရာယ်အကြီးဆုံးပဲအဲ့ဒီအခြေခံအတိလေးလောက်တောင် မရှိတဲ့အမိုက်တက်အမှောင်တက်ဟာအန္တရာယ်အလွန်ကြီးတယ်ပေါ့နော်ကမ္မတမောဟပြီးတော့ပါလာတော့ဓမ္မတမောဟတဘာဝတရားတွေကိုပုဂ္ဂိုလ်တ attva လို့အထင်မှားနေတာ ဒါတွေဟာသဘာဝတရားတွေပဲလို့မသိဘူးသူကြပါစို့ဘုံဘုံတို့အခုဒီနားမှာထိုင်နေကြတယ်ဘုံတို့စိတ်ထဲကဘလို့ထင်တာတော့ဘလို့သိတာတော့လူတွေလို့သိဟုတ်တယ်မဟုတ်လားလူမဟုတ်လို့ဘာလဲဘုံဘုံရဲ့မင်းရင်တော်တော်ပြောရလိမ့်မယ်အဲ့ဒီရှင်းလင်းချက်ကဟုတ်လားလူတွေလို့သိတယ်နောက်ထပ်တဆင့်တက်ပြီးတော့ယောက်ျားလေးတွေလို့သိတယ်မိန်းကလေးတွေလို့သိတယ်ဟောနောက်ထပ်တဆင့်တက်ပြီးတော့ဟောငါတို့အမျိုးတွေငါတို့အိမ်ကလူတွေငါတို့ချစ်တဲ့လူတွေဟောအဲ့လိုသိတယ် တကယ်တမ်းကအဲ့ဒီအတိထက်မှန်ကန်တဲ့အတိတစ်ခုရှိရမယ်အဲ့ဒါကဘာလဲဆိုတော့ခုဒီနားမှာငုတ်တုတ်ထိုင်နေကြတယ်ပြောနေကြတယ်နားထောင်နေကြတယ်ဆိုတဲ့လူတွေဆိုတာဘာရဲ့အစုအဝေးလဲဖောက်ပြန်တတ်တဲ့ရုပ်ဓာတ်တဘာဝတွေရဲ့အစုအဝေးအဲ့ဒီရုပ်ဓာတ်တဘာဝကိုမှနော်အမိပြုပြီးတော့ဖြစ်နေတဲ့အာယုန်တွေကိုသိတတ်တဲ့ခံစားတတ်တဲ့မှတ်သားတတ်တဲ့စိတ်ဆော်တတ်တဲ့နံတတ်တွေရဲ့အစုအဝေး အဲ့ဒါယုတ်တဲ့နန္တတို့ရဲ့အစုအဝေးလို့မသိဘဲနဲ့လူတွေလို့သိနေတယ်ဟိုနာမှာခွေးလေးဝင့်နေတယ်အဲအဲ့ဒါကြတော့ဘုံဘုံတို့ကဘလို့သိတော့ခွေးလို့သိတယ်အမှန်သူလည်းပဲပါတော့ယုတ်တဲ့နန္တပဲလူလည်းပဲယုတ်တဲ့နန္တပဲခွေးလည်းပဲယုတ်တဲ့နန္တပဲသို့တော်လည်းပဲလူရဲ့နန္တကအဲ့ဒီခွေးရဲ့နန္တထက်အဆင့်မြင့်တယ်သိနိုင်စွမ်းတွေပို့ပြီးတော့ရှိတယ်ဟုတ်လားဒါနံရဲ့အည်အသွေးချင်းကြတော့မတူဘူးပေါ့နော် အဲ့တော့ပြောရင်ဒါကဘာတော့ဓမ္မတန်မောဟဆိုတာဒါတွေဟာယုတ်တဲ့အနန္တသဘာဝတရားတွေရဲ့အစုအဝေးကြီးလို့မသိပါပဲနဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ယောက်ျားမိန်းမဆိုတဲ့အမြင်ငါလူသူလူဆိုတဲ့အမြင်ချစ်သူမုန်းသူဆိုတဲ့အမြင်နဲ့နေတာကိုအဲ့ဒါကိုဓမ္မတန်မောဟလို့ခေါ်တာဟိုဥမာပြောရမယ်ဆိုလို့ရှိရင်ဒီအဝတ်ကလေးကိုဘုံဘုံတော့အဝတ်လို့မြင်တယ်ဟာအဝတ်ကိုမှပါတော့သင်္ကန်းလို့မြင်မယ်ခြုံတယ်လို့မြင်မယ်တကယ်ဆိုရင်ပါလဲ တိုင်ချီနဲ့ဖောက်ချီနဲ့ရက်ထားတဲ့ခြီတွေရဲ့အစုအဝေးပေါ့ခြီတွေလို့မြင်သလားအဝတ်တွေလို့မြင်သလားအဝတ်တွေလို့မြင်တယ်ခြီတွေလို့မြင်တာကပိုးပြီးတော့မမှန်ဘူးလားမှန်တယ်နော်အဝတ်တွေလို့မြင်တာကသမုဒိသစ္စာအမြင်ရပဲမှန်တယ်ခြီတွေလို့မြင်တာလည်းသမုဒိသစ္စာပဲရှိပါသေးတယ်တကယ်တမ်းကနောက်ထပ်တစ်ဆင့်တက်ရအောင်မယ်ဒါကိုစမ်းကြည့်လို့ရှင်မာတယ်ပြော့တယ်နှုတယ်ဤတယ်ပူတယ်နှွေးတယ်ဟာ အဲ့ဒါကြတော့မှသူကရုပ်ဓာတ်ကိုညံနဲ့မိတယ်လို့ခေါ်တာတက်ကြီးလေးပါနော်အဲ့လိုပဲလူကိုကြည့်လိုက်တယ်ဆိုရင်ပုံပုံတို့နှစ်ဆင့်လောက်တော့သွားမယ်လူလို့မြင်တာယောက်ျားမိန်းမလို့မြင်တာကတော့သမှုတိသစ္စာအရမှန်တယ်သို့တော့တဘာဝတရားရှုတော့ကကြည့်မယ်ဆိုရင်တော့မှားနေတယ်ပေါ့နော်ဒါနဲ့ဘလို့ကြည့်မလို့အယိုးတွေရဲ့အစုအဝေးစီးဆင်းနေတဲ့သွေးတွေရဲ့အစုအဝေးအသားတွေရဲ့အစုအဝေး စားတောက်ထားတဲ့အစာအာဟာရတွေရေတွေအထဲထဲမှာရှိတယ်ပြောင်းလဲနေတာတွေရှိတယ်ခေါင်းထဲမှာအုံနောက်တွေရှိတယ်ဟောဒါနဲ့နောက်တော့တဆင့်တက်လိုက်တာနော်အဲ့ဒါဆိုရင်ပိုးမမှန်ဘူးလားအဲ့ဒီလိုမြင်လို့ရှိရင်ပို့ပြီးတော့သူကအမြင်ကမြင့်သွားတယ်အဲ့ဒီအမြင်ကလည်းပဲတော့ကိလေသာကိုပယ်တတ်နိုင်တဲ့အစွမ်းရှိတယ်အယိုးတွေရဲ့အစုအဝေးလို့နော်ကုဋ္ဌာတအမြင်ရှိလို့ရှိရင် तू ကလည်းပဲမဟာဝိဇ္ဇယတုတ်တန်ဆိုဘုန်းဘုန်းတော်ဟောတာရှိရင်လေကိလေသာကို အောင်နိုင်တဲ့အမြင်ပေါ့ဟုတ်လား ရွန်ရှာဆက်စုပ်ဘွယ်တို့ရဲ့အစုအဝေးကြီးပုတ်ပွားနေတဲ့အမဲသားဘုံကြီးဝက်သားဘုံကြီးဟုတ်လားအနက်နေထွက်နေတဲ့အဲအဲ့ဒီအစုအဝေးမျိုးကြီးပဲဒီဒီအစုအဝေးကြီးကတကယ်တမ်းကအဲ့လိုမြင်မယ်ဆိုလို့ရှိရင်သူ့အမြင်ကဘာဖြစ်သွားပြီတော့ပို့ပြီးတော့မြင့်သွားတယ်နောက်ထပ်တစ်ဆင့်တက်ရအောင်မယ်အဲ့ဒါပေါင်းဆိုဓာတ်တဘာဝကိုမြင်တာစမ်းကြည့်တယ်ပူရာတော့၎င်းနှွေးရာတော့၎င်းအေးရာတော့၎င်းတစ်ခုခုတွေ့ရလိမ့်မယ်သိရလိမ့်မယ် ဟုတ်လားမာတာတော်၎င်းပြော့တာတော်၎င်းနှုတာတော်၎င်းဣတာတော်၎င်းကျမ်းတာတော်၎င်းတခုခုသိရလိမ့်မယ်အဲ့ဒါပါတော့ပထဝီအဘောတေဇောဘာရောတကြီးလေးပါးကိုအကျဉ်းမြင်ပြောနေတာဟုတ်လားအဲ့တော့ဓမ္မတန်မောဟဆိုတာဘာတော့တဘာဝတရားတွေလို့မသိတာဘုန်းဘုန်းတို့ကတဘာဝတရားတွေကိုဘလို့သိတာတော့လူလို့သိတယ်ခွေးလို့သိတယ်ဟုတ်လားတဆင့်တက်ပြီးတော့ယောက်ျားလို့သိတယ်မိန်းမလို့သိတယ်သူ့လူငါလူလို့သိတယ်အကုန်လုံးမှားကုန်တာပေါ့နော် ဒါကြောင့်နံပါတ်1ဆရာတော်ကြီးဒီမှာ သုံးသပ်ပြတယ်မောဟကဘာတော့ဓမ္မတန်မောဟယုံနာအစုအလိုသိရမယ်တဲ့ဟုတ်လားအမှန်တရားတဖြည်းဖြည်းနဲ့နက်လာပြီနော်ပညာရဲ့သဘောဟုတ်လားနောက်သုံးခုမြောက်မောဟကဘာတော့ပစ္စယတန်မောဟအဲ့ဒီယုတ်တည်နံတွေကလည်းပဲတစုံတရာကဖန်တီးထားလို့ဖန်ဆင်းထားလို့ဖြစ်နေတာမဟုတ်ဘူးအကြောင်းမဲ့ဖြစ်နေတာလည်းမဟုတ်ဘူး သူ့ရှေ့ရှေ့အကြောင်းတွေကိုအကြောင်းခံပြီးတော့ရှေ့ရှေ့ယုံနာကိုအကြောင်းခံပြီးတော့နော်အကြောင်းမို့ဒီအကြောင်းတရားကိုအဆွဲပြုပြီးတော့ဖြစ်ဖြစ်လာတဲ့သဘောပေါ့အကြောင်းမဲ့ဖြစ်နေတာမဟုတ်ဘူးလို့အဲ့လိုအကြောင်းအကျိုးသဘောကိုမသိတာကိုအဲ့ဒါပြည့်စရတန်မောဟလို့ခေါ်တယ်တဲ့နော်နောက်လက္ခဏာတန်မောဟတဲ့နံပါတ်၄မောဟကအဲ့ဒီရုပ်တဏ္ဍတသဘာဝတရားတွေအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့ဒီသဘာဝတရားတွေဟာမတည်မြဲတဲ့သဘောအနိစ္စ မကောင်းမွန်တဲ့သဘောဒုက္ခဟုတ်လားပုဂ္ဂိုလ်တ attva သဘောမဟုတ်တဲ့တန်ဖိုးမဲ့တဲ့အနတ္တသဘောဟုတ်လားအဲ့ဒီအနိစ္စဒုက္ခအနတ္တကိုလက္ခဏာကြီးသုံးပါလို့ခေါ်တယ်ယုံနာတို့ရဲ့သဘောလက္ခဏာပေါ့နော်အဲ့ဒီလက္ခဏာကိုမသိတာကိုအဲ့ဒါလက္ခဏာတမောဟလို့ခေါ်တယ်ဟုတ်လားတော့ဘုံဘုံတို့အမြဲတမ်းလိုလိုရှိနေတယ်ဒီမောဟတရားကလေ နော်မောဟဘယ်နှမျိုးရှိသွားပြီတော့၄မျိုးနော်ကမ္မတမောဟဓမ္မတမောဟပစ္စယတမောဟလက္ခဏတမောဟနောက်နိဗ္ဗာန်တမောဟတဲ့တစ္ဆာလေးပါးကို မသိတဲ့သဘောမဉဏ်ဖုန်ဉဏ်မရသေးတဲ့ပုထုဇဉ်တိုင်းမှာအဲ့ဒီမောဟဟာဖုံးလွှမ်းနေတယ်ဟုတ်လားအမိုက်၅မျိုးအပြင်းထန်ဆုံးအဆိုးဝါးဆုံးအမိုက်မှောင်ကစပြီးတော့သူကပြောတာအပြင်းထန်ဆုံးအမိုက်မှောင်ပါတော့ကံကံရဲ့ကျိုးကိုမသိတာပေါ့နော် အဲ့ဒီအမိုက်တွေရဲ့အကြောင်းကိုပြောလိုက်ရင်အလင်းတွေရဲ့အကြောင်းကိုအလိုလိုသဘောပေါက်ပြီးသားဖြစ်လိမ့်မယ်လို့ထင်တယ်။ဟုတ်လား။စေတနာရဲ့စွမ်းရည်တတိကိုသိတယ်။ကံကံရဲ့ကျိုးကိုသိတယ်။ဟုတ်လား။ဒါပါလေကမ္မတက္ကဒါညာ။ငါမှငါတကယ်ပိုင်တာဆိုလို့ငါရဲ့ကောင်းသောစေတနာဆိုးသောစေတနာဒီကံတရားပဲငါတကယ်ပိုင်တယ်လို့သိဟုတ်လားနောက်ပြီးတော့ဘုံဘုံတို့ဓမ္မတမ္မောဟကိုပေဖြောက်ပြီးတော့ ဒါတွေကယုတ်တဲ့နန္ဒတဘာဝတရားအစုပဲလို့သိမယ်ဆိုရင်ဒါပါလေဓမ္မဘဝတဏ္ဍဉာဏ်လို့ခေါ်တယ်အကြောင်းအကျိုးသဘောကို သိမယ်ဆိုရင်ပစ္စယဘဝတဉာဏ်ဟုတ်လားလက္ခဏာရေးသုံးပါးကိုသိမယ်ဝိပဿနာဉာဏ်နိဗ္ဗာန်ကိုသိမယ်ဆိုရင်မဲ့ဉာဏ်ဖို့ဉာဏ်ပေါ့တော့ပညာဆိုတာဘာလဲဆိုရင်ဒီဆိုကြီးရှင်းပြထားတဲ့အမိုင်၅သင်းအလင်း၅ချက်ဟုတ်လားဒါအကြံဉာဏ်လေးပြောလိုက်နော်အဲ့ဒါကိုကြည့်လို့ရှိရင်ပညာရဲ့သဘောကိုဘုံဘုံတို့ပို့ပြီးတော့နားလည်သွားတယ် လူရင်းအနှစ်ချုပ်လို့ရှိရင်ပညာဆိုတာဘာလဲဆိုရင်ကိုယ်ခန္ဓာရဲ့အကြောင်းကို အမှန်တိုင်းသိတာဒါပဲเนาะအဲ့ဒီဥစ္စာကိုဘုံဘုံတို့စိတ်ထဲမှာစွဲနေရမယ်ဟုတ်လားကိုဘဝကိုယ်ခန္ဓာရဲ့ဖြစ်စဉ်အမှန်တိုင်းသိတယ်နော်ဒီထဲမှာစေနာကောင်းဖြစ်လို့ရှိရင် နောက်ထပ်အကျိုးဆက်တွေကကောင်းတာတွေဖြစ်မယ်ဒီထဲမှာဆိုးရုပ်တဲ့စေနာဖြစ်နောက်ထပ်အကျိုးဆက်တွေကဆိုးတာတွေဖြစ်မယ်ဒါကတော့အခြေခံလုံးဝမမေ့နဲ့နော်ဒါမှစေကောင်းနှလုံးကောင်းထားလို့စိတ်ထက်တာမှာဒါမှချမ်းသာမှာဟုတ်လားပြီးရင်ဗာဆက်တရမှာတော့ တဘာဝတရားတွေပုဂ္ဂိုလ်တ attva မဟုတ်ဘူးတဘာဝအစုအဝေးလို့သိရမယ်ဟုတ်လားပြီးရင်ဒါဟာလည်းအကြောင်းကျိုးသဘောလို့သိရမယ်ပြီးရင်ဒီတဘာဝတရားဒီအကြောင်းကျိုးဆက်ဆက်ဖြစ်နေတာတွေကအနိစ္စဒုက္ခအနတ္တတွေလို့သိရမယ်အဲ့လိုသိတဲ့အတိကိုလေ့ကျင့်မယ်ဆိုလို့ရှိရင်နောက်ဆုံးနိဗ္ဗာန်တမောဟကိုဖျက်ဆီးနိုင်တဲ့နိဗ္ဗာန်ပရိဝေဒဉာဏ်လို့ဆိုတဲ့တစ္ဆာလေးပါးကိုသိတဲ့အဆင့်တစ္ဆာလေးပါးကိုသိတဲ့ဉာဏ်ကိုရမယ်ပေါ့ဘလို့သိတော့တစ္ဆာလေးပါးတစ္ဆာလေးပါးမှာဘာအရေးကြီးဆုံးလို့ပြောခဲ့တော့ ဒုက္ခသစ္စာကိုသိဖို့ဟာအရေးကြီးဆုံးခန္ဓာအဆင်းရဲတယ်လို့ဒါတကယ်ပိုင်ပိုင်နိုင်နိုင်သိပါစေဒီခန္ဓာရဲ့ပေါ်ဒီဘဝရဲ့ပေါ်မှာတွေ့တာတဲ့နော်မှားယွင်းတဲ့ဓာတ်တွေဟာသူ့အဆင့်နဲ့သူဘာဖြစ်သွားမှာလို့ချုပ်သွားမယ်အဲ့ဒီမှားယွင်းတဲ့ဓာတ်တွေချုပ်လို့ရှိရင်မှားယွင်းတဲ့ဓာတ်သဘာဝတွေရဲ့အကျိုးဆက်ဖြစ်တဲ့ဆင်းရဲဒုက္ခတွေပူလောင်မှုတွေရှုပ်ထွေးမှုတွေလည်းငြိမ့်သွားဟုတ်လားဒါကြောင့်မို့လို့ဘုံဘုံတို့နော်ဒီဉာဏ်ပညာဒီ၅မျိုးကိုအခြေခံပိုက်ပိုက်နိုင်နိုင် ကောင်းတဲ့မှာနားလည်မှုရှိရတယ် ပညာဆိုတာဘာလဲဆိုရင်ဒါပဲလို့ပြောတတ်ရမယ်လောကီလို့ဘုံဘုံတို့နော်ကမ္ဘာလောကကြီးကဘလို့ဖြစ်နေတယ်ဟုတ်လားသိပ္ပံပညာရဘလို့သင်္ချာဘလို့ဟောဒါတွေကိုတတ်တာကိုလည်းတချို့ပညာလို့ပြောကြတာတော့မရှိဘူးလားအဲ့ဒီပညာတွေကိုဒါလောကရပညာလို့ဒီလိုနားလည်ရမယ်ပေါ့ဒါတွေလည်းပဲသူ့အတိုင်းတာနဲ့သူတန်ဖိုးရှိတာပါပဲဟုတ်လားသို့တော့အခုပြောခဲ့တဲ့ပညာ၅မျိုးကိုတော့မမှီဘူး ဒီပညာ၅မျိုးကသူကနောက်ဆုံးဒုက္ခချုပ်ဆုံးရေးစီကိုသူကဘာလုပ်နေတော့ရှေ့ရှုနေတာမဉ္ဇဉ်ဖုန်ဉဏ်ဆိုလို့ရှိရင်နောက်ဆုံးအဆင့်မြင့်ဆုံးပညာဆိုရင်ဒုက္ခကိုပဲချုပ်ဆုံးသွားအောင်ဒုက္ခရဲ့အကြောင်းတရားဖြစ်တဲ့ကိရိတာကိုဖြတ်ပြစ်နိုင်တဲ့တတ်ပြစ်နိုင်တဲ့အစွမ်းရည်တတ္တိကိုသူကရှိသွားတာမဉ္ဇဉ်ရသွားပြီဆိုရင်ဟုတ်လားဒါကြောင့်အဲ့ဒီပညာတွေကိုသာလျင်တန်ဖိုးဖြတ်လို့မရတဲ့ပညာတွေလို့နားလည်ရဟုတ်လားဒါကြောင့်ကိုယ့်ဘဝကိုယ်ခန္ဓာအကြောင်းကို သိအောင်လုပ်ရတယ်ဆိုတာဒီပညာကိုရအောင်ဘုံဘုံတို့လုပ်ကြနော်အဲ့လိုဆိုရင်ပညာဆိုတာဘာလဲဆိုတာလေးကိုဒီလောက်ပြောရင်ပြီးကြရအောင်နော်နောက်ထပ်ပညာကဘလို့ချမ်းသာစေတာလဲပညာရအောင်ဘလို့လုပ်ရမှာလဲဆိုတဲ့အပိုင်းလေးတွေကိုလည်းပြောရင်နေတာ哦ဟုတ်လားအဲ့လိုဆိုရင်ပညာကဘလို့ချမ်းသာစေတယ်လေဘာကြောင့်ပညာကိုမြတ်စွာဘုရားကဥစ္စာပစ္စည်းကြီးခုနှစ်မျိုးထဲမှာနော်ထည့်သွင်းပြီးတော့ဟောထားရတယ်လေပြောရရင်ဥစ္စာပစ္စည်းခုနှစ်မျိုးထဲမှာ तू ကအမြင့်မြတ်ဆုံးပဲတန်ဖိုးအကြီးမားဆုံးပဲ နော်အဲ့လိုဆိုရင်ပညာဘလို့ချမ်းသာစေတော့ခါတိုင်းပြောနေကြလို့ပဲဒီပညာဥစ္စာပစ္စည်းတွေကိုပြောနေကြလို့ပဲပြစ္ဆုတ်ပံမှာလည်းချမ်းသာစေတယ်တန်တရားမှာလည်းချမ်းသာစေတယ်နောက်ဆုံးနိဗ္ဗာန်ချမ်းသာကိုလည်းရရှိစေလိမ့်မယ်ဆိုတဲ့ရှုထောင့်ကနေပြီးတော့ပြောကြည့်ရအောင်ဟုတ်လားပြစ္ဆုတ်ပံမှာဘလို့ချမ်းသာတော့ဒါလောကီပညာရှိရင်ပြစ္ဆုတ်ပံမှာတင်ကိုပဲပညာတတ်တဲ့လူနဲ့မတတ်တဲ့လူပညာရှိတဲ့လူမရှိတဲ့လူမတူတာကိုကြည်ချင်းအဖြစ်အလွယ်လေးနားလည်နိုင်တယ်ဟုတ်လား မှန်မှန်ကန်ကန်သိမယ်ဆိုလို့ရှိရင်သူ့ရဲ့လှုပ်တာပြောတာဆိုတာတွေးတာကြံတာတွေဟာမှန်ကန်မှဖြစ်တဲ့အတွက်ကြောင့်တန်တရားမှာလည်းပဲချမ်းသာကြောင်းတွေကိုလှုပ်မိပြီးတော့လှုပ်ဖြစ်ပြီးတော့ဆင်းရဲကြောင်းတွေကိုရှောင်ကျဉ်နိုင်ပြီးတော့လည်းပဲတန်တရားမှာလည်းပဲချမ်းသာနိုင်တယ်ပေါ့ဒါကြောင့်မြတ်စွာဘုရားကပညာပရိဟိနသုတ်တံဆိုပြီးတော့ဣတိယုပါဠိတော်မှာမှတ်တမ်းတင်ထားတဲ့သုတ်တံလေးထဲမှာဘလို့မြတ်စွာဘုရားဟောထားတော့နော်တေဘိခဝေတတ္တာ သူပရိဟိနာယေအရိယာယပညာယပရိဟိနာ ပညာကိုဦးစားပေးပြီးတော့ဟောတဲ့တုတ်တန်လေးအလွန်မှတ်မိစရာကောင်းတယ်ဘုံဘုံခဏခဏပြောဘူးပါလေအတိတ်ဘယ်ကဘာပြောတော့ယဟန်တို့တဲ့ပုဂ္ဂိုလ်တူတယောက်ဟာနော်ပညာဆုံးရှုံးမယ်ပညာပျက်စီးမယ်ပညာဆုတ်ယုတ်မယ်ဆိုရင်အဲ့ဒီလူဟာဘဝမှာ ကောင်းကောင်းဆုတ်ယုတ်သွားတဲ့လူပဲလို့ပြောတာဟုတ်လားပညာဆုံးရှုံးသွားရင်ဒီလူဟာဘာလဲတော့ကောင်းကောင်းဆုံးရှုံးသွားတဲ့လူသူပရိဟိနာသူဆိုတာကောင်းကောင်းလို့ပြောတာတချို့ဒုက္ခအကြီးကြီးရောက်ပြီဆိုရင်ရှေ့က ကောင်းကောင်းဆိုတဲ့စကားထည့်ပြောတာမရှိဘူးလားဟာဒီကောင်တော့ကောင်းကောင်းဒုက္ခရောက်သွားတာပဲဟာအခုအဲ့ဒီသဘောမျိုးပြောတာနော်ပညာဆုံးရှုံးမယ်ဆိုရင်ဒီလူဟာဘာတော့ကောင်းကောင်းဆုံးရှုံးတာပဲတဲ့ဘာဖြစ်လို့လဲအကြောင်းပြချက်လေးနောက်ကတခါလဲတန်းပြီးတော့လိုက်လာတယ်နော်တေဒိဋ္ဌေဝဓမ္မေဒုက္ခဝိရတိတဝိကတံတဥပါယတံတပရိလာဟံကာယတဗေဒပရမရဏဒုက္ခတိပါတိကင်ခာပညာဆုံးရှုံးတာနဲ့ဒီလိုဘာဖြစ်လို့ကောင်းကောင်းဆုံးရှုံးတဲ့လူလို့ပြောရတာတော့အကြောင်းပြချက်က ခုလည်းပဲဆင်းရဲလို့နောင်လည်းပဲဆင်းရဲမဲ့ဘဝကို ရောက်သွားမှာမှုလို့ပညာဆုံးရှုံးတဲ့လူကိုကောင်းကောင်းဆုံးရှုံးတဲ့လူလို့ပြောတာဟာတဲ့။အကြောင်းပြချက်နှစ်မျိုးနော်။ပညာမဲ့ပြီဟေ့ပညာကင်းပြီဟေ့ဆိုရင်ဘာလဲတော့ကိုယ်လည်းပဲဆင်းရဲမယ်ပြစ္ဆုတ်ပံဟုတ်လား။နောင်တန်တရားမှာလည်းဆိုးွားတဲ့ယုံညံ့တဲ့ဘဝတွေကိုရှားဝလိုက်မယ်။အဲ့ဒါမြတ်စွာဘုရားအခုဆင်းရဲတယ်ဆိုတာလေးကိုဘယ်လိုလေးပုံဖော်ပြတော့အဲ့ဒါလေးကိုအသေးစိတ်ကလေးနာယူကြည့်မယ်နော်။ အခုဆင်းရဲတယ်ဆိုတာမြတ်စွာဘုရားဘယ်လိုဟောလဲဆိုတော့ဒုက္ခံဝိရတိသဝိဂါတံသဥပါယတံသပရိလာဟံသဝိဂါတံဆင်းရဲခြင်းနဲ့တကွသဥပါယတံပင်ပန်းခြင်းနဲ့တကွသပရိလာဟံပူလောင်ခြင်းနဲ့တကွဒုက္ခံဝိရတိဆင်းရဲနေရတယ်တဲ့စောစောကပြောခဲ့တဲ့ကံကံရဲ့အကျိုးကိုမသိဘူးဟုတ်လား တဘာဝတရားတွေပဲလို့မသိဘူးအကြောင်းအကျိုးသဘောတွေပဲလို့မသိဘူးအနိစ္စဒုက္ခအနတ္တကိုမသိဘူးနောက်ဆုံးသစ္စာလေးပါးကိုမသိဘူးမသိရင်မသိသလောက်အဲ့ဒီပုဂ္ဂိုလ်ဟာအခုနေနေတဲ့အခိုက်အတန့်မှာကိုပဲဆင်းရဲနေရတာတဲ့ဘလို့ဆင်းရဲတာတော့သဝိကာတံဆင်းရဲခြင်းနဲ့တကွသဥပါယတံပင်ပန်းခြင်းနဲ့တကွသပရိလာဟံပူလောင်ခြင်းနဲ့တကွအဓိကအတူကစိတ်ရဲ့ဆင်းရဲမှုစိတ်ရဲ့ပင်ပန်းမှုစိတ်ရဲ့ပူလောင်မှုကိုရည်ညွှန်းတာ ဟာစိတ်ကဆင်းရဲပြီစိတ်ကပင်ပန်းပြီစိတ်ကပူလောင်ပြီဆိုရင်လည်းစိတ်ရဲ့မိရရုပ်ကြီးရလည်းပဲစိတ်ဆင်းရဲရင်ဆင်းရဲသလောက်စိတ်ပင်ပန်းရင်ပင်ပန်းသလောက်စိတ်ပူလောင်ရင်ပူလောင်သလောက်ဒီခန္ဓာကိုယ်ကြီးလည်းပဲအထိနာတာပဲဒါလည်းတွဲနေတာဆိုမြင်တတ်ဖို့လိုတယ်ဟုတ်လားအဲ့တော့တခုစဉ်းစားရရှိတာကဘုံဘုံတို့တွေဟာများသောအားဖြင့်ကံကံရဲ့ကျိုးကိုစဉ်းစားမိတဲ့တိတဲ့ပညာလေးတွေကတော့မဆိုးဘောနော်ဒါပေမဲ့စောစောကပြောခဲ့တဲ့ဒါတွေဟာ ရုပ်တဲ့နံတက်တွေတဘာဝတရားတွေပဲလို့စဉ်းစားစဉ်းစားခဲ့တယ်ပေါ့နော်တခြားတွေးကြည့်နော်ကိုကိုကုံခဲ့တဲ့အချိန်ကိုပြန်စဉ်းစားကြည့်လိုက် မြင်လိုက်တယ်ဆိုရင်လူဆိုတဲ့အမြင်နဲ့ပဲဘုံဘုံတို့တွေးတော့တာဆင်ကျင်တာပြောဆိုတာဆက်ဆံတာရုပ်စုဝေကြီးဆိုတဲ့အမြင်နဲ့ဘုံဘုံတို့မကြည့်မိဘူးပေါ့နော်ဘာဖြစ်နေတော့ပညာကင်းနေတာပေါ့နော်စောစောတုန်းကအကြောင်းတရားတွေကိုအခြေခံပြီးတော့အခုဖြစ်နေတာအကြောင်းကျိုးသဘောလို့မသိမိဘူး ငိုတော့အကြောင်းတရားတွေကိုအခြေခံပြီးတော့ဖြစ်နေတာလို့မသိမိဘူးအနိစ္စဒုက္ခအနတ္တလို့လည်းမသိမိဘူးကိုကိုကိုလည်းမသိမိဘူးသူများကိုလည်းအဲ့ဒါလိုမြင်တာမြင်နေတာအဲ့လိုဟာကြီးလို့မသိမိဘူးအဲ့ဒါဘာဖြစ်နေတာပညာကင်းနေတာပေါ့နော်ခုဒီမှာမြတ်စွာဘုရားဟောတယ်ပညာကင်းရင်ပညာမဲ့လို့ရှိရင် ခုလောလောဆယ်ကိုပဲဆင်းရဲလိမ့်မယ်ပင်ပန်းလိမ့်မယ်ပူလောင်လိမ့်မယ်လို့သုံးချက်ဟောတယ်အဲ့ဒါဘုန်းဘုန်းတို့ကအဲ့ဒီဥစ္စာကို ခံစားသည့်အနေနဲ့ဒီဒေသနာကိုနားလေသလားဖះပညာမရှိရင်ဆင်းရဲမယ်ပင်ပန်းမယ်ပူလောင်မယ်လို့ဟောတယ်ဖုံဖုံတို့ကပညာမရှိဘဲနဲ့ပဲနေနေတာပဲအဲ့ဒီအချိန်တွေမှာဆင်းရဲတယ်ပင်ပန်းတယ်ပူလောင်တယ်လို့သိပါသလားဒါကိုတွေးစီချင်တာဖះကတော့မှားပြီးတော့မဟောတာတော့သိကြတယ်ဟုတ်လားအဲ့လိုဆိုလို့ရှိရင်ဖုံဖုံတို့မှာဆင်းရဲမှုပင်ပန်းမှုပူလောင်မှုဟာရှိတယ်ကိုကအဲ့ဒါကိုမသိတာဘာလို့မသိတာတော့ဆိုတော့အနေကြာလာလို့ ဒါဖုံဖုံတွေးမိတာကိုပြောတာပါနော်ကိုယ်စိတ်ကဒီတိုင်းပဲအနေကြတာထိုက်တဲ့လေးလံမှုရှိတယ်ပင်ပန်းမှုလေးရှိတယ်ထိုက်တဲ့အဆင်မပြေမှုလေးရှိတယ်ဒါပေမဲ့အဲ့လိုလေးလံမှုပင်ပန်းမှုအဆင်မပြေမှုလေးကအမြဲတမ်းလိုလိုနေနေရဆိုတာဘာဖြစ်စံအသားကျနေဟုတ်လားတခါတလေဖုံဖုံတို့ဒါတွေကယုံနံနေလို့အာယုံပြုတယ်စဉ်းစားတယ်ထိုက်တဲ့အိဋ္ဌဒုက္ခအနတ္တကိုမြင်တယ်ဟောအဲ့ဒီအခိုက်အတန့်မှာစိတ်ဟာဘလို့နေတော့ချမ်းသာတယ်တက်တာတယ်အေးချမ်းတယ်သိတာရနော် အဲ့ဒီအခြေအနေနဲ့ရှင်လိုက်တဲ့အခါမှာအဲ့လိုအသိမရှိဘဲနဲ့နေနေတဲ့အချိန်မှာဆင်းရဲတယ်ဆိုတာမထင်ရှားဘူးလားအဲအဲ့ဒါအဲ့ဒါကိုဘုံဘုံကတွေးသေးခြင်းတာဟုတ်လားဒါကြောင့်ပညာမဲ့လို့ရှိရင်အခုလည်းပဲဆင်းရဲတယ်ပင်ပန်းတယ်ပူလောင်တယ်ဒါတင်လားဆိုတော့မကဘူးတဲ့ကာယတဗေဒပရမရဏဒုက္ခတိပါတိကင်ခါခန္ဓာကိုယ်ပျက်စီးလို့သိချင်းကြပြီဆိုရင်အဲ့ဒီတတ္တဝါယုံညံ့တဲ့ဘဝကိုရောက်သွားတတ်တယ်ဘာဖြစ်လို့တော့ယုံညံ့တဲ့ဘဝရောက်တယ်ဆိုတာယုံညံ့တဲ့စိတ်နဲ့သေလို့ တေဂာနိမှာယုံညံ့တဲ့စိတ်ဖြစ်ပြီးတော့တေရလို့ယုံညံ့တဲ့ဘဝကိုရောက်တာတေဂာနိမှာဘာလို့ယုံညံ့တဲ့စိတ်ကြီးဖြစ်တာတော့ယုံညံ့တဲ့စိတ်နဲ့အနေများလို့ပေါ့ဒါဘမုံတွေးမိတာကိုပြောတာနော်အကြောင်းအကျိုးကိုယ့်ဟာကိုယ်လည်းစဉ်းစားအောင်ဖះပညာမဲ့လို့ရှင်ယုံညံ့တဲ့ဘဝရောက်မယ်လို့ပြောတယ်နော်အဲ့တော့ကိုယ်ကလည်းပဲအမြဲတမ်းပညာလက်ကင်မရှိဘဲနဲ့ပဲနေနေတယ်ဆိုရင်တေဂာနိကျမှာပညာလက်ကင်နဲ့သိကျင်တယ်ဆိုလို့လွယ်ပါမလားမလွယ်ဘူးဟုတ်လားစဉ်းစားနော်ဒါကြောင့်မလို့မြတ်စွာဘုရား ပညာမဲ့လို့ရှိရင်အခုလဲဆင်းရဲမယ်နောင်လဲဆင်းရဲတဲ့ဘဝကိုရောက်မယ်ဒါကြောင့်ပညာဆုံးရှုံးခြင်းသည်ဒီလူအတွက်ကောင်းကောင်းဆုံးရှုံးခြင်းဖြစ်တယ်လို့အဲ့လိုဟောတာဆန့်ကျင်ဘက်အနေနဲ့ဘယ်လိုတော့ပညာနဲ့ပြည့်စုံမယ်ဆိုတော့ဒီလူဟာတကယ်ပြည့်စုံတဲ့လူဘာဖြစ်လို့တော့အခုလည်းပဲချမ်းသာမယ်နောင်လည်းပဲချမ်းသာတဲ့ဘဝကိုရမယ်ဟုတ်လားအခုဘယ်လိုချမ်းသာမှာတော့အဝိဂါဒံဆင်းရဲခြင်းမရှိဘဲနဲ့အနုပါယတံပင်ပန်းခြင်းမရှိဘဲနဲ့အပရိလဟံပူလောင်မှုမရှိဘဲနဲ့ဒုက္ခဝိရတိချမ်းချမ်းသာသာနေရလိမ့်မယ် စိတ်ကလေးကအခုလုံးလုံးစေကိုပဲချမ်းသာတယ်တက်တာတယ်ငြိမ်းအေးတယ်ဆန့်ကျင်ဘက်နော်ဆင်းရဲခြင်းရဲ့ဆန့်ကျင်ဘက်ကချမ်းသာခြင်းပေါ့ပင်ပန်းခြင်းရဲ့ဆန့်ကျင်ဘက်ကတက်တာခြင်းပေါ့ပူလောင်ခြင်းရဲ့ဆန့်ကျင်ဘက်ကငြိမ်းအေးခြင်းပေါ့အဲ့တော့ဘုံဘုံတို့ကဒီအတီကလေးနဲ့မှန်မှန်ကန်ကန်သိတဲ့အတီလေးနဲ့နေလို့စိတ်ကလေးငြိမ်းအေးတယ်စိတ်ကလေးတက်တာတယ်စိတ်ကလေးအဲချမ်းသာနေတယ်ဆိုတာလေးကိုအတိအမှတ်ပြုပြီးတော့ဒါလေးကိုဘုံဘုံတို့အတွေ့အကြုံများမှာအော်ဒီအတိနဲ့မနေတဲ့အချိန်က ဒီလိုချမ်းသာမှုမျိုးမရှိပါလားလို့သိရတယ်။အော်ဟစ်နေရလောက်ဆင်းရဲနေတာတော့မဟုတ်ဘူးပေါ့။ဟုတ်လား။ဒါပေမဲ့ချမ်းသာနေလားဆိုတော့ချမ်းသာနေတာတော့မဟုတ်ဘူး။အဲ့ဒီအတိမရှိရင်ချမ်းသာနေတာတော့မဟုတ်ဘူး။ထိုက်တဲ့အရှင်မပြေမှုကတော့ဘာလို့ရှိတယ်။စိတ်ထဲမှာအဖုအထစ်ရှိကိုရှိတယ်။အရှင်မပြေမှု ရှိကိုရှိတယ်။ဘာလို့ဆိုအရှင်ပြေမှုနဲ့ရှင်းကြည့်မှအရှင်မပြေမှုကိုသိနိုင်တာ။ချောနေတဲ့အနေထားလေးနဲ့ရှင်းကြည့်မှဒီမှာအဖုအထစ်ဖြစ်နေတယ်ဆိုတာကိုသိနိုင်တာ။ဒါဘုံဘုံတို့ရဲ့စိတ်ကအမြဲတမ်း ပညာကင်းတဲ့အခါကျတော့ဘာလို့အဖို့ထက်လေးအစင်မပြေမှုလေးတွေနဲ့နော်ဒီလိုပဲစဉ်းစားရနေရင်းနဲ့ပဲအချိန်ကုန်ကြတာဟုတ်လားအဲ့လိုစိတ်နဲ့သိမယ်ဆိုကောင်းတဲ့ဘဝရောက်ဖို့မလွယ်ဘူးဒါကြောင့်ပညာရဲ့တန်ဖိုးနားလည်ဖို့လိုတယ်နော်ခုဒီမှာမြတ်စွာဘုရားပညာရှိရင်ဒါတကယ်ကိုပြည့်စုံတဲ့လူဒါကြောင့်ပညာကိုပြည့်စုံအောင်ကြိုးစားရမယ်လို့အများကြီးတိုက်တွန်းတယ်ဟုတ်လားပညာနဲ့ပြည့်စုံဖို့တိုက်တွန်းတဲ့ဒေသနာတစ်ခုကောင်းတဲ့မှာစွဲနေတာ ပညာအကြောင်းပြောရင်အဲ့ဒီဒေသနာတွေကအမြဲတမ်းခေါင်းထဲရောက်တယ်အဲ့ဒါဘာပြောတော့ဆိုတော့အပမတိကဧတာဘိခွေပရိဟာနေယရိတံညာတိပရိဟာနေလောကမှာဆွေမျိုးတွေရဲ့ဆွရုပ်ချင်းဆိုတာရှိတယ်တဲ့နော်ကံမကောင်းအကြောင်းမသိလို့ဆွေမျိုးတွေပျက်စီးသွားတာတွေရှိမရှိဘူးမဟုတ်အဲ့ဒါလို့ဆွေမျိုးတွေရဲ့ဆုံရှုံရင်းပျက်စီးခြင်းဆိုတာအပမတိကတဲ့မပြောပါတော့ဘူးတဲ့နည်းနည်းလေးပါတဲ့ဟုတ်လား ဧတံပฏิကိဋ္ဌံဘိက္ခွေပရိဟာနိယရိတံပညာပရိဟာနိအခုပြောနေတဲ့ဉာဏ်ပညာရဲ့ဆုပ်ယုပ်ခြင်းပျက်စီးခြင်းဆိုတာလည်းရှိတယ်တဲ့ဉာဏ်ပညာမရတာကိုပြောတာပေါ့နော်ရသင့်ရတဲ့နဲ့မရဘူးရအောင်မလုပ်ဘူးဉာဏ်ပညာနဲ့လွဲနေတယ်ပေါ့အဲ့လိုဉာဏ်ပညာဆုပ်ယုပ်ပျက်စီးခြင်းကတော့ဆုံးရှုံးခြင်းတကဆုံးရှုံးခြင်းထဲမှာအယုတ်ဆုံးဖြစ်တယ်တဲ့ဆွေမျိုးတွေဆုံးရှုံးတာပြောပါတော့ဘူးဆိုလိုတာကဉာဏ်ပညာဆုံးရှုံးတာလောက်ကိုယ်ကို မထိခိုက်ဘူးဒါကိုပြောတာနော် အဲ့လိုပဲဆွေမျိုးတွေကြီးပွားတာရှိတယ်နော်ကံကောင်းကြောင်းတင်လို့ကိုယ်အတိုင်းဝိုင်းတွေကြီးပွားလာတယ်ချမ်းသာတယ်ပေါ့လောကီလို့ပြောရရင်ဟုတ်လားအဲ့ဒီကြီးပွားခြင်းဆိုတာလည်းပြောပါတော့ပါဘူးတဲ့အပ္ပမတ္ထိကတို့ဒီဘလောက်ကြီးပွားနေတယ်ကိုယ်ဒီလောက်ကြီးအကျိုးမပြုတ်လာဘူးပေါ့နော်အင်းပညာရဲ့ကြီးပွားခြင်းဆိုတာလည်းလောကမှာရှိတယ်နိမန်လမ်းမှန်စူးစမ်းလို့ငကိုယ်တော့မသိသေးတာတွေသိလာတယ်အထူးသဖြင့်ကိုယ်ခန္ဓာကြီးရဲ့အကြောင်းကိုသိလာတယ်ဩနော်မျက်စိလည်းပြည်တယ်လို့မျိုး ဟုတ်လားပညာရဲ့သဘောကိုပြောတဲ့နေရာမှာလေဒီဘုံဘုံတို့တုတ်တန်နေထဲမှာမြတ်စွာဘုရားတရားဟောလိုက်လို့အတိရုဉာဏ်ကိုရသွားတယ်ပညာကိုရသွားတယ်တကယ်တမ်းအရိယာဖြစ်သွားတယ်ဆိုတာပညာကိုအထွတ်အထိပ်ရအောင်ရသွားတာပဲလေအဲ့လိုပညာရသွားပြီဆိုသူတို့ဘယ်လိုပြောကြတော့အဲ့ဒီစကားလေးတွေကိုလည်းပညာရဲ့နေရာမှာထည့်ပြောတဲ့အကောင်းတယ်နေကုစီတံဝါအုတ်ကုစီရတယ်အုတ်ထားတဲ့အရာကိုလှန်ပြလိုက်တယ်လို့ပဲတဲ့နော်ခွက်နဲ့မှောက်ထားတယ်ထဲထဲမှာဘာရှိမှမသိဘူး အဲ့ဒါကိုလှက်ပြလိုက်တော့ဟာဘာကြီးလို့တိသွားတယ်အုတ်ထားတော့ကဘာလို့လို့ညာလို့လို့ဘာမှဝေခွဲလို့ကိုမရအောင်စိတ်ခံစားချက်ကိုကမတူဘူးနော်ဟုတ်လားပဋိစ္ဆန္ဒဝဝိပရိယတဲ့တစုံတရားနဲ့ဖုံးကွယ်ထားတဲ့အရာကိုဖယ်ပြလိုက်တယ်လို့သူတို့ရဲ့ရှောက်ပုံလေးတွေဒါပါဠိတော်တွေထဲမှာအဲ့ဒီဟာခဏခဏတွေ့ရတယ်ပေါ့နော်မူလတ္တဝမက္ကံအာစိခေယ မျက်စိလဲနေတဲ့လူလမ်းမှန်ကိုဘွားကနေတွေ့သွားတယ်လို့မျက်စိလဲပြေးသွားတယ်လို့အဲ့ဒီဥမာတော့ဦးဇင်းအကြိုက်ဆုံးပဲတော့ငငယ်ကမန်းလေးကိုရောက်ဖို့ကစားဈေးကြုံနာမှာမျက်စိလဲနေရတယ်မန်းလေးကိုအခုလည်းပဲအရှိရအနောက်နောက်ကအရှိဖြောင်းမြန်ဖြစ်နေဒါပေမဲ့သွားမှများတဲ့ခါကျတော့အစာအုပ်တွေမှန်ရင်မှန်ရင်နဲ့ရသွားတာပေါ့နော်လဲရဲနေပဲသူကအဆင်ပြေနေတာပေါ့ဟာအဲ့ဒီမှာတခါကိုမှတ်ထားတာတွေကမိတ်ပေါ့လမ်းလမ်းတွေကလည်းတူးနေတဲ့ခါကျတော့ဘယ်သွားလို့သွားမှန်းကိုမသိတော့ဘူး ဘယ်သွားနေလို့သွားနေမှလည်းမသိဘူးသူများနောက်သာလိုက်နေရတာတော်တော်ခံရခက်တဲ့သဘောပေါ့နော်နောက်ကိုမျက်စိလည်းပြည်သွားတာကိုမှတ်မိတဲ့နေရာလည်းရောက်သွားရောဘွားလည်းဆိုဆွဲလှဲ့လိုက်တယ်လို့ဖြစ်သွားအကုန်လုံးကမြင်ကွင်းဟာရှင်းသွားမျက်စိလည်းပြည်သွားတဲ့အရာဒါလည်းမျက်စိလည်းဘူးမှသူကလည်းသိတယ်ဟုတ်လားဒီမှာအဲ့ဒါကိုသုံးထားတယ်နော်မျက်စိလည်းပြည်သွားတယ်လို့မျိုးတဲ့ညံကိုရတာကိုတင်စားပြီးတော့ပြောတာအန္တကာရေဝတေလပိဇောတံဒါရေယစက္ခုမန္တောရူပဏိတေခန္တီဟောမျက်စိအမြင်ရှိတဲ့လူတွေ နော်အလင်းရောင်ရဲ့အောက်မှာမှန်မှန်ကန်ကန်မြင်ကြပါစေလို့ဆိုပါမီးကိုထွန်းပြလိုက်တယ်လို့မျိုးတဲ့အခုဘုံလုံးတို့မီးတွေအကုန်မိထားပဲဆိုရင်နော်ဒီနာပါရှိတယ်ဆိုတာအကုန်လုံးမှတ်မိဖို့မလွယ်ဘူးဟုတ်လားငိုတဲ့ဆာမဲနေတဲ့နေရာကိုအခုမှရောက်သွားတယ်ဆိုဘာမှကိုသိမှာမဟုတ်အဲ့ဒီချိန်မှာပြက်ဆိုမီးဖွင့်ပြလိုက်မယ်ဆိုရင်အကုန်လုံးဘာဖြစ်သွားလဲမြင်သွားတယ်ဟုတ်လားဒါကြောင့်မလို့မြတ်စွာဘုရားဒီစိတ်ရဲ့ကျဉ်နှံ့မှုကိုအပြည့်အဝဆုံးရစေတဲ့အတိညာဘုန်းတော်အဲ့လိုပြောခြင်းနော်စိတ်ရဲ့ကျဉ်နှံ့မှုကို အပြည့်ဝဆုံးရသေးတဲ့အရာလို့ထင်မသိသေးတာကိုသိလဲရတာအထူးသဖြင့်အရေးအပါဆုံးဖြစ်တဲ့ကိုယ့်ဘဝရဲ့အကြောင်းကိုသိလဲရတာကျေနပ်မှုအရာဆုံးဖြစ်မှာပဲအဲဒုက္ခသစ္စာကိုတကယ်သာသိသွားကြည့်ဘလောက်ထိသူကျေနပ်သွားမှာတော့အမှားတွေအကုန်လုံးပဲဖြစ်သွားမှာတော့နဲသွားမှာပေါ့နော်နောက်ဆုံးအပေရောက်သေးထိမှားတဲ့အမှားတွေအရင်ဦးဆုံးပဲဖြစ်သွားမှာတော့ရှင်းသွားမှာပေါ့ဟုတ်လားဒါကြောင့်မလို့မြတ်စွာဘုရားရွှေမျိုးတွေကြီးပွားတယ်ဘလောက်ကြီးပွားကြီးပွားအဲ့ဒါပါတော့အနှဲငယ်မြပြီတဲ့ပညာရဲ့ကြီးပွားခြင်းအသာလင် ဣတရကံဘိခဝေဟုတ်ဒီနဲ့ယတိတံပညာဟုတ်ဒီကြီးပွားခြင်းတကကြီးပွားခြင်းတဲ့မှာအဲ့ဒါအသာဆုံးအမျက်ဆုံးပဲတဲ့ဟောဣတရက်ဆိုတဲ့စကားလေးချအောင်တယ်မဟုတ်လားဣတရကံနော်ဣတရကံဆိုပါတော့ဒါထဲမှာတော့ဒါအကောင်းဆုံးပဲလို့ပြောတာဟုတ်လားအဲ့ဒါမြတ်စွာဘုရားရွှေမျိုးကြီးရဲ့အဲ့လိုဟောတာမဟုတ်ဘူးဘောဂရဲ့ယတရဲ့နောက်ထပ်နှစ်မျိုးထပ်ဟောတယ်ဘောဂဆိုတာစီးတဲ့ဥစ္စာပေါ့နော်လူတွေမမောကြတဲ့နော်လက်လာပါတနည်းအားဖြင့်စီးပွားရေးပေါ့ဟုတ်လား စီဝါရေးတွေဆုပ်ယုပ်သွားတာစီဝါရေးတွေတိုးတက်လာတာလောကဓာတ်တရားတစ်ခုအနေနဲ့တော့၎င်းအကြောင်းတရားအမျိုးမျိုးကြောင့်တော့၎င်းလောကမှာတွေ့ကြကြုံကြရတယ်။အဲဒါစီဝါရေးတွေဆုပ်ယုပ်သွားလို့လည်းပဲမပြောတော့ဘူးမပြောပတ်တော့ဘူးစီဝါရေးတွေတိုးတက်လာလို့လည်းပဲတတိကြီးဖြစ်သွားလို့လည်းပဲတကယ်တကယ်မပြောပတ်တော့ဘူးပညာနဲ့ရှင်ရင်တော့အဲ့ဒီဆုပ်ခြင်းတိုးတက်ခြင်းဟာဘာမှမဟုတ်သေးဘူးပေါ့ဆိုလိုတာအဲ့လိုပဲယတအချာယံကြော်စောနာမည်ကြီးမှုကြောကြားမှုဂုံတည်င်းဒါလည်းလူတွေအလွန်မကြတာပဲလေ။ စီးပွားရေးနဲ့ပြည်စုံပြီဆိုရင်တချို့ဒီဘက်ကိုသွားကြတာပဲလေကိုယ်သူများသိစေခြင်းနဲ့ကိုယ်ကိုအကောင့်ထင်စေခြင်းနဲ့ဒီစိတ်တွေမရှိဘူးလားရှိအဲ့ဒီယတဆိုတဲ့အချမ်းရန်ကြော်စောလည်းပဲအခါအားလျော်စွာရှေးဥတာရှိတယ်အကြောင်းအားလျော်စွာတိုးတက်လာတာရှိသူလည်းပဲမပြောပါတော့ဘူးတဲ့ပညာရဲ့ဆွေးယုတ်ခြင်းကြီးပွားခြင်းကသာလေတကယ်တမ်းအရေးပါတယ်အရာရောက်တယ်ပေါ့ဒါကြောင့်မြတ်စွာဘုရားကပညာဝရိယဝဋ္ဌတာမှာဒီအေဝံတခိတ္တပံ ငါတို့ဟာပညာကြီးပွားခြင်းဖြင့်ကြီးပွားအောင်နေကြမယ်ကျင့်ကြမယ်လို့တင်တို့ဟာအဲ့လိုသဘောထားမျိုးနဲ့ဘဝမှာကျင့်သုံးပြီးတော့နေရမယ်လို့လို့ဟောဟုတ်လားဒါကြောင့်အတွေးလေးတွေမှန်မှန်ကန်ကန်ကိုကောင်းတဲ့ဘာလို့ပြရမလဲထည့်ပေးရမယ်နော်ငါဟာပညာကြီးပွားခြင်းဖြင့်သာလင်ကြီးပွားစေရမယ်ကျန်တာတွေကြီးပွားတာဆွယုတ်တာငါဘဝမှာဒီလောက်ကြီးအရေးမပါဘူးလို့မှန်မှန်ကန်ကန်ရှင်းထားဖို့လိုတယ်သူ့ကိုဥဒီမတော်ကာလောက်ကြမှာနော် ဟာဟိုဟာမြင်ဟိုဟာဖြစ်ခြင်းလိုက်ဒီဟာမြင်ဒီဟာရခြင်းလိုက်ဆိုရင်ဒီပညာကိုရခြင်းတဲ့စိတ်ကတစ်ချိန်လုံးကတော့ရှိခဲ့တယ်သို့တော့ဆန္ဒတွေကဟိုခွဲ့ပေးရဒီဖဲ့ပေးရဆိုတော့ထိရအောင်ပြည်သူပညာကိုရှာနိုင်မှာမဟုတ်ဘူးအဲ့တော့ဘုံဘုံတို့ရဲ့မွန်မြတ်တဲ့ဆန္ဒလေးတွေကဘာကြောင့်မပြည့်တာလဲဆိုတော့ဆန္ဒတွေကနေရာတွေခွဲခွဲပေးနေရလို့အဲ့ဒါလည်းပဲအကြောင်းတရားတစ်ခုအနေနဲ့ပါလိမ့်မယ်လို့ဘုံဘုံစဉ်းစားမိတယ်ပေါ့နော်နော်ပုထုဇဉ်စိတ်ဟိုဟာမြင်ရခြင်းဒီဟာမြင်ဖြစ်ခြင်းအဲ့ဒါတွေကရှိမနေဘူးလားရှိနေတယ်ရှိနေတယ် တို့တို့အထင်ကြီးမိဟာကြီးလျှောက်ပြီးတော့တခါကြီးသားစိတ်ကလိုချင်နေတာရချင်နေတာဖြစ်ချင်နေတာဟုတ်လားအဲ့တော့တကယ်တမ်းကမူသေးတခါလဲသတ်မှတ်ထားလိုက်ငါပညာကြီးမားတဲ့လူတယောက်ကိုပဲလူတယောက်အဖြစ်မျိုးပဲငါဖြစ်ချင်တယ်ငါပညာကိုပဲရချင်တယ်ဒါမျိုးသွားရမယ်နောက်ဆုံးမဲ့ညံဖို့ညံပေါ့ဒါမှဒုက္ခတကယ်ငြိမ်းမှာလို့အဲ့လိုမျိုးနားလဲရမယ်နော်သောတပတိမဲ့ညံဖို့ညံရမယ်ဆိုမြတ်စွာဘုရားအလွန်အာနုဘော်ကြီးမားတဲ့ညံလို့အဲ့လိုဟောတယ်ဟုတ်လား ကုန်ခန်းသွားတဲ့ဒုက္ခတွေဟာမဟာပထဝီမြေကြီးမှာရှိတဲ့မြေမှုန့်လောက်ကျန်တဲ့ဒုက္ခတွေကလက်သေးပြားပေါ်မှာရှိတဲ့မြေမှုန့်လောက်ဆိုတာဘုန်းတို့ခဏခဏပြောနေတာပဲလေပညာရဲ့အစွမ်းတတ္တိတွေပဲအဲ့ဒါတွေကဟုတ်လားဒါကြောင့်မို့လို့ပညာဟာဘလို့ချမ်းသာစေတယ်လဲလို့မေးရင်ပြစ္ဆုတ်ပံမှာလည်းပဲချမ်းသာတယ်တတ်တာတယ်ငြိမ်းအေးတယ်ဒီစိတ်ကလေးကိုအဓိကပြောတာနော်စိတ်ကချမ်းသာပြီတတ်တာပြီငြိမ်းအေးပြီဆိုရင်ပြီးတော့တာပဲလေတကယ်တမ်းကဟုတ်တယ်မို့လားစိတ်ရမိယာခန္ဓာကိုယ်ကြီးလည်းနေသားထိုင်သားဘာလို့မရှိပဲနေမလို့ဟုတ်တယ်မို့လား စိတ်ကဆင်းရဲပြီးပူလောင်ပြီးပင်ပန်းပြီးဆိုရင်လည်းပဲဆင်းရဲတော့တာပဲလေသူကသူဘေးမှာပစ္စည်းတွေငွေတွေဘလောက်ပုံနေနေဘလို့အခြေအနေကြီးမှာပဲနေရတယ်ပဲပြောပြောစိတ်မှာမချမ်းသာဘူးဆိုတဲ့လူတယောက်ကိုချမ်းသာတယ်လို့ပြောလို့ရမလားစိတ်မှာမသက်သာဘူးပင်ပန်းနေပြီဇောကျွေးကိုပြန်နေပြီဟာနောက်ဆုံးဘလို့မှမတက်နိုင်ဘူးဆိုချုပ်ငိုရတာပဲလေအမျိုးမျိုးသောအကြောင်းတရားကြောင့်လူတွေကဘာလုပ်နေကြတော့ဆင်းရဲနေကြတယ်ပင်ပန်းနေကြတယ်လူတွေဆင်းရဲတယ်ပင်ပန်းတယ်ဆိုတာအဓိကဘာကိုပြောတာတော့စိတ်ဆင်းရဲတာပင်ပန်းတာကိုပဲပြောနေတာပဲ ဘယ်သူမှဒီတယောက်ကိုအမြဲတမ်းထုရိုက်ပြီးတော့နှိပ်စက်တပ်ဖြတ်နေတာဆိုတာအလွန်ရှားပါတယ်အဓိကတတ္တဝါတွေဘယ်နည်းနဲ့ဆင်းရဲနေတာစိတ်ဆင်းရဲတဲ့နည်းနဲ့ပဲဆင်းရဲနေကြတာဟုတ်လားအဲကြောင့်မလို့ဘုံဘုံတို့နော်ဒီစိတ်ကိုချမ်းသာမှုဖြစ်စေတတ်တဲ့တက်တာမှုဖြစ်စေတတ်တဲ့ငြိမ်းအေးမှု ဖြစ်စေတတ်တဲ့ဒီပညာတရားနဲ့ပြည့်စုံအောင်ကြိုးစားသင့်တယ်ပေါ့နော်တန်လျာမှာလည်းပဲချမ်းသာတဲ့ဘဝကိုရောက်မယ်နောက်ဆုံးမဉ္ဇဉ်ဘုံဉ္ဇဉ်အဆင့်ထိရောက်အောင်ပညာကိုဘုံဘုံတို့နော် မြင့်တင်နိုင်မယ်ရှာဖွေစုဆောင်းနိုင်မယ်ဆိုလို့ရှိရင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပြီးတော့ဒုက္ခခတ်သိမ်းတော့မငြိမ့်နိုင်ဘူးလားငြိမ့်နိုင်နေဒါပါလေလို့မင်းနော်ပညာဟာဘလို့ချမ်းသာစေသလဲဆိုတဲ့မေခွန်းပေါ့နော်ဟုတ်လားဒါကြောင့်ကိုယ့်ရဲ့ဘဝမှာ မြင့်မြတ်တဲ့ဆန္ဒနော်အဲ့ဒါကိုမလုပ်ထားမှာတော့အထိုင်ချထားရမယ်ငါဘာရခြင်းလဲလို့မင်းရင်ရုပ်တရက်ကို စိတ်ထဲမှာအဲ့ဒီအဖြစ်ရှိရမယ်ငါတိပဲတိခြင်းနေ တိပဲတိကျင်တယ်ဒီစိတ်မျိုးရှိရမယ်ပေါ့နော်ကျန်တာတွေကဥထုတင်တဘာဝလိုချင်တာတော့ရှိတာပေါ့မလိုချင်ဘူးတော့မဟုတ်ဒါပေမဲ့လို့တကယ်လောက်ကြတဲ့တန်းဟေ့ဆိုလို့ရှိရင်ဒီဟာကိုပဲရအောင်လုပ်ရမယ်ဒီပြင်ဟာတွေလုပ်နေရင်လည်းဒီဟာရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီပြင်ကောင်းမှုလုပ်ရင်တောင်းပါဒီဟာရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ရမယ်ပေါ့အဲ့လိုဆိုလို့ရှိရင်ဒီပညာရအောင်ဘုန်းဘုန်းတို့ဘလို့ရှာမလို့တတိယမေကွန်သွားကြဆုံးနော် ပြောချင်တာတွေတွန့်ပြောနေတရားရှည်သွားမှာဆိုလို့ဟုတ်လားတတတိယမေကုံကပါဒီလောက်တန်ဖိုးရှိတဲ့ပညာနော်ဘုရားဒီလောက်ဦးစားပေးပြီးတော့ဟောတဲ့ပညာရအောင်ဘလို့ရှာမလို့အနှစ်ချုပ်ပြောရလို့ရှိရင်တော့အပမဒေနာတမ္ပါဒေထားပါပဲတတိတရားနဲ့ရှာရမယ်နော်မမေ့မလျော့မှုတတိတရားဘာလို့မမေ့တာတော့ကိုယ်ခန္ဓာဖြစ်စဉ်ကိုမမေ့တာပြောရရင်ကိုဟာအနိစ္စဖြစ်နေတယ်ကိုဟာဒုက္ခဖြစ်နေတယ်ကိုဟာအနတ္တဖြစ်နေတယ်ဆိုတာကိုမမေ့တာ ကိုဟာပုဂ္ဂိုလ်တ attva မဟုတ်ဘူးကိုဟာဘာတော့တဘာဝတရားအစုဖြစ်တယ်ဆိုတာမမေ့တာကိုဟာအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့တဘာဝတရားအစုဖြစ်တယ်ဆိုတာမမေ့တာကိုဟာအနိစ္စဒုက္ခအနတ္တဖြစ်နေတဲ့အရာကြီးဆိုတာကိုမမေ့တာအဲ့ဒါကိုဘုံဘုံတို့သိဖို့အတွက်ဖြစ်နေတဲ့တရားတွေကိုပဲမလုပ်ရမှာတော့သတိထားရတာဟုတ်လားမမေ့တာဆိုတာဘာလို့မမေ့တာဆိုကိုကိုကိုမမေ့တာပဲဒါအလွယ်ကူဆုံးပြောတာပါဘုံဘုံကနော်ကို့မှာဖြစ်နေတဲ့သဘောတွေကိုပဲအမှတ်ရနေတာ နော်ဒါဖြစ်နေတယ်အခုဖြစ်နေတယ်ဟောအခုဖြစ်နေပြန်တယ်အဲ့လိုသတိထားမှများတဲ့အခါကျတော့ဒီဟာဘယ်လိုဆိုတာကိုအမှန်ကန်သိတဲ့ပညာဟာဖြစ်ထွန်းလာတယ်ဒါကြောင့်မလို့မြတ်စွာဘုရားကနော်ဧကယနောယံဘိခဝေမေကောတတ္တနာဝိတုဒ္ဓိယတောကပရိဒေဝနာတမဋိကမာယဒုက္ခဒေါမနတနာအထင်ကမာယညာယတအဓိကမာယနိဗ္ဗာန်တသစ္စည်းကိရိယာယယတိရံစတ္တာရောတတိပဋ္ဌာနာနော်ဒီခန္ဓာရဲ့ဒီခန္ဓာအစုအဝေးကြီးကို နော်ရှုထောင့်၄မျိုးကနေပြီးတော့မြတ်စွာဘုရားကြည်ဖို့ဟောပြတာလေကာယဝေဒနာစိတ်ဓမ္မအနှစ်ချုပ်ရင်ဘာဖြစ်ဖြစ်ဖြစ်နေတာကိုအတိခိုင်းတာပဲတကယ်တမ်းက ဟုတ်လားအဲ့လိုသတိနဲ့နေမယ်သတိပဋ္ဌာန်တရားပွားများပြီးတော့နေမယ်ဆိုရင်နော်စိတ်တွေစင်ကြယ်မယ်တောကပရိဒေဝကိုကြော်လွှားနိုင်မယ်ဒုက္ခဒေါမနတကိုချုပ်ငြိမ်းစေမယ်ပြောခဲ့တယ်နော်ဟိုတနေ့ကဟာနောက်6ခုမြောက်နဲ့9ခုမြောက်အကျိုးပါပါတယ်တော့ညာယတ္တအဓိကမာယနိဗ္ဗာန်တသစ္စည်းကရိယာယ ဉာဏ်အဆင့်ဆင့်မြင့်သွားမယ်ပညာကိုအဆင့်မြင့်မြင့်မြင့်မြင့်ပြီးတော့ရလာမယ်လို့ပြောတာဒါရိုက်ဟောထားတာနော်ဒါကြောင့်ပညာကိုဘလို့ရှာမလဲလို့မေးရင်နော်စိတ်ထဲမှာရှင်းရှင်းလင်းလင်းအဖြေရှိရမှာဟုတ်လားကိုယ်ခန္ဓာမှာတတိထားနေခြင်းအပြင်ပညာကိုရှာမယ်ဒါအထွတ်အထိပ်ပညာကိုရှာတဲ့နည်းကိုပြောတာပါဟုတ်လားညာယတအဓိကမာယနော်ဒါသဘာဝတရားပဲလို့သိလာလိမ့်မယ် နာမရူပပရိစ္ဆေဏဉာဏ်ဓမ္မဝေါဒနာဉာဏ်ကိုသူကအရင်ရမှာပုဂ္ဂိုလ်တ attva မဟုတ်ဘူးတဘာဝတရားရဲ့အစုအဝေးဆိုတာကိုသတိထားနေခြင်းအပြင်ဘုံဘုံတို့အလို့အလျောက်သိလာလိမ့်မယ်ဟုတ်လားအကြောင်းအကျိုးသဘောဆိုတာလည်းသတိထားနေခြင်းအပြင်သိလာလိမ့်မယ်သတိသာထားနေဟုတ်လားအနိစ္စဒုက္ခအနတ္တကိုလည်းသိလာမယ်နောက်ဆုံးသစ္စာလေးပါးသိသည့်အထိသွားမှာနော်အဲ့လိုသိသွားပြီးပညာမြင့်သွားပြီဆိုရင်ဘာဖြစ်သွားမှာတော့နိဗ္ဗာန်တသစ္စိကရိယာယဒုက္ခချုပ်ရာနိဗ္ဗာန်ကိုမျက်မှောက်ပြုရလိမ့်မယ်ဒုက္ခငြိမ်းလိမ့်မယ် ဟုတ်လားဒါကြောင့်ဒီပညာကိုဘလို့ရှာမလဲလို့မေးရင်ဘလို့ရှာမလို့တတိနဲ့ရှာရမယ်တတိပဋ္ဌာန်တရားပွားများပြီးတော့ရှာရမယ်ဒါကသူကအဓိကအကြဆုံးကိုပြောတာပေါ့နော်အဲ့လိုပွားများခြင်းသိပောက်ဖို့အတွက်ဘုံဘုံတို့မှာတရားတရားရှိရမယ်ယုံကြည်မှုပေါ့နော်ကြိုးစားအထုမှုဝိရိယရှိရမယ်ဒါတွေကတော့အခြေခံရှိရမှာပေါ့ဟုတ်လားအဲ့ဒါတွေအကုန်လုံးခြံရံထားတဲ့တတိနဲ့ဘုံတို့ဘာလို့မလို့ရှာရမယ်အခုဒီမှာဘုံကနည်းနည်းလေးပြောဖို့စိတ်ကူးထားတာလေးက တတိပဋ္ဌာန်တရားနဲ့ပညာကိုရှာရမယ်ဆိုတဲ့ဇကားကို ပို့ပြီးတော့ဟိုပြည့်စုံသွားအောင်နောက်ထပ်စဉ်းစားတရားလေးလည်းဖြစ်အောင်တည်ခြင်းတရားကိုစဉ်းစားခြင်းအပြင်ပညာကိုရှာရမယ်ဆိုတာလေးကိုနည်းနည်းပြောခြင်းနဲ့ဏီကုန်းချုပ်ကလေးပေါ့ဟုတ်လားတည်ခြင်းတရားကိုစဉ်းစားလို့ရှိရင်ပညာအများကြီးရမယ်တည်ခြင်းတရားကိုစဉ်းစားဖို့တတိပဋ္ဌာန်ဒေသနာတွေကိုထည့်သွင်းပြီးတော့ကြည့်မယ်ဆိုရင်ဓမ္မနုပတနာတစ္ဆပပအပိုင်းထဲမှာ နော်ဒုက္ခသစ္စာအပိုင်းထဲမှာဒီခန္ဓာဆင်းရဲတယ်ဘာဖြစ်လို့ဆင်းရဲတယ်လို့ပြောတော့ဇာတိဇတာမရဏဟောမရဏပါတယ်နော်တေခြင်းတရားကိုစဉ်းစားဆင်ခြင်တာဟုတ်လားအဲ့တော့ပြောရင်တာပါတော့တေခြင်းတရားကိုစဉ်းစားခြင်းသည်မရဏနုဒ္ဓတိကမ္မထံရှုမှတ်နေုံမြမကဘဲနဲ့တတိပဋ္ဌာန်တရားပါပွားများနေရရောက်တယ်ဆိုတာကိုပြောလို့မရဘူးလားရတယ်အဲ့တော့တေခြင်းတရားကိုစဉ်းစားလို့ပညာဗနည်းနဲ့ရနိုင်တယ်တော့ရိုးရိုးလေးပါ ဒါကိုလှုပ်ကြည့်လို့ရှိရင်သိနိုင်တယ်ပေါ့ငါသေလူတယောက်ဖြစ်တယ်ဘယ်ချိန်သေမယ်မှတောင်ငါမသိနိုင်ဘူးသေရမဲ့လူဟုတ်လားအဲ့လိုပဲငါဘေးမှာရှိတယ်ငါနဲ့နီးစပ်တဲ့လူမနီးစပ်တဲ့လူဘယ်လူမှတကယ်တမ်းလူငိမ့်ချမ်းသာဝင်မရှိဘူးဘယ်ချိန်သေကြမယ်မသိဘူးအကုန်လုံးဟာသေသွားကြမဲ့လူတွေကြီးပဲဟုတ်လားအဲ့တော့သေခြင်းတရားကိုစဉ်းစားတဲ့အခါကျတော့ဟိုပထမအဆင့်အနေနဲ့အဆင်ပြေတာတွေကိုလည်းပဲတိတ်ပြီးတော့မမမောဘူးပေါ့နော်ဘောင်းဆိုခဏနေပြီးသွားမှာ မပြောတော့ဘူးပေါ့နော်အဆင်မပြေတာတွေကိုလည်းပဲကြောက်ရွံ့တဲ့သဘောတွေပဲဖြစ်သွားမှာနည်းသွားမှာပဲဟောဆိုအဆင်မပြေတာလည်းပဲသိပြီဆိုတာနဲ့ပြီးမှာပါဘလောက်ရေးကြည့်တယ်ထင်ထင်ဟုတ်တယ်မဟုတ်လားတခါလေကိုယ့်ကိုရေးကြည့်နေတာဘာလို့ဆိုသေမာမသိတာ哦အဲ့တော့ကောင်းမယ်ထင်ပြီးတော့အရေးကြီးတာရှိတယ်ဆိုးမယ်ထင်ပြီးတော့အရေးကြီးတာရှိတယ်အဲ့တော့များသောအားဖြင့်ရေဘူးရာအဖြစ်ကောင်းမယ်ထင်တာတွေကိုသာလင်သေခြင်းတရားကိုစဉ်းစားတာနော်ဖယ်ရှားနိုင်တာလို့တွေးမိတာပေါ့နော် ဆိုးတယ်ထင်ပြီးတော့ဒုက္ခရောက်နေတာကိုလည်းသေခြင်းတရားကိုစဉ်းစားခြင်းအဖြစ်ဘုန်းဘုလို့ဖြစ်ဖဲပြစ်လို့မရဘူးလားဟာသေပြီဆိုမှတော့ကောင်းတာရောဆိုးတာရောအကုန်လုံးသွားတာပဲလေဟုတ်တယ်မဟုတ်လားအဲ့တော့သေခြင်းတရားကိုစဉ်းစားလို့ရှိရင်ဘလို့ပညာအခြေခံရလာနိုင်တော့ဆိုတော့မသေးခင်မှာငါဘယ်ဟာကိုလှုပ်တင်တယ်လဲဘယ်ဟာကိုမလှုပ်တင်ဘူးလဲငါဘလို့နေသွားတင်တယ်ငါဘလို့နေမသွားတင်ဘူးလဲအဲ့ဒါအရင်နားလေလားသူများကမင်းဒီလိုနေဒီလိုမနေနဲ့လို့ပြောရင် ပုထုသင်တဘာဝသူများဆရာလို့ရင်မကြိုက်တာပဲများတယ်ဟုတ်လားကိုယ့်ကိုသိချင်းတရားစဉ်းစားတဲ့အခါကျတော့ကိုယ့်ကိုဘယ်သူမှဆရာလာလို့တာမဟုတ်ကိုယ့်ရဲ့သိချင်းတရားကိုစဉ်းစားဆင်ခြင်လို့ဖြစ်ပေါ်လာတဲ့အမှန်သိမှုကကိုယ့်ကိုဆရာလို့တာအဲ့ဒါဘာလဲကိုယ်ကိုယ်တိုင်ဆရာဖြစ်သွားတယ်ကိုယ်ကိုယ်တိုင်တပည့်ဖြစ်တယ်ဆရာလဲကိုတပည့်လဲကိုဆိုတော့မှအသင်အပြေမှာဆရာကသူများတပည့်ရကိုဆိုရင်တခါလေးကိုကတိတ်မခံခြင်းဘူးပေါ့နော်ဟုတ်လားဒါပေမဲ့ခက်တာကတခါတလေဆရာကိုဖြစ်တယ်ဒါပေမဲ့ တပည့်ဖြစ်တဲ့ကိုကဆရာဖြစ်တဲ့ကိုရဲ့စကားကိုနားမထောင်တာတွေလည်းရှိတယ်ဟုတ်လားသို့တော့နားမထောင်တာနောက်တစ်ပိုင်းပေါ့နော်ဆရာလုပ်တဲ့လူကိုကစားမရှိဘူးဒါမှမဟုတ်ရှိလည်းပဲမှားယွင်းနေတယ်ဆိုရင်ဟာအဲ့ဒါပို့ပြီးတော့ကြောက်စရာမကောင်းဘူးလားအဲဆိုလိုတာအဲ့တော့တေခြင်းတရားကိုစဉ်းစားလို့ရှိရင်ကိုယ့်ကိုဆရာလုပ်မဲ့ဆရာကမှန်ကန်သွားတယ်ပေါ့လမ်းညွန်ပေးမဲ့ဆရာမှန်သွားတယ်အဲ့တော့ကိုယ်သာတကယ်လို့လိုက်နာမယ်ဆိုရင်ဟောတဆင့်တက်တဲ့နေရာမှာအများကြီးလွယ်ကူသွားမယ် ဟုတ်လားဒါကြောင့်သိချင်းတရားကိုစဉ်းစားရင်ပညာရမယ်လို့ပြောတာဒါလည်းပဲဘုံဘုံတို့ဒေသနာနဲ့ညှိကြည့်လို့ရှိရင်အလွတ်ပြောနေတယ်လို့ဆိုရမရောက်ပါဘူးနော်တခုသောတရားကိုပွားများရင်ဧကန္တနိဗ္ဗိဒါယဝိဒါဂယနိရောဓာယဥပသမယအဘိညာယတံဘောဓာယနိဗ္ဗာန်ယတံဝတ္တန်တိဒီပါဠိလေးတွေနားထဲမှာယဉ်နေပြီလို့ထင်တယ်နော်အဘိညာယတံဘောဓာယသေခြင်းဆိုတဲ့တခုသောတရားကိုစဉ်းစားလို့ရှိရင်အဘိညာယအနိစ္စဒုက္ခအနတ္တကိုထွန်းဖောက်ပြီးတော့သိတဲ့ဉာဏ်ကိုရတယ် တန်ဘောဓာယသစ္စာလေးပါးကိုထိုးထွင်းပြီးတော့သိတဲ့ဉာဏ်ကိုရမယ်အတီလင်းဟောတာဟုတ်လားဘုန်းတို့သိချင်းတရားကိုစဉ်းစားလို့သူများမသိတာကိုသိတဲ့အများနဲ့မတူလောက်အောင်ထက်မြက်သွားတဲ့ဉာဏ်ရှိတဲ့လူတယောက်အကြောင်းလူတိုင်းကြားဘူးပါလေမြတ်စွာဘုရားလက်ထက်ကရက်ကန်းတယ်မလေးလို့ပြောလိုက်လူတိုင်းကြားဘူးတယ်ရှုထောင့်လေးတစ်မျိုးကနေကြည့်ကြည့်လိုက်မြတ်စွာဘုရားရှေ့ရောက်လာပြီဒီဇလန်းကိုအကုန်ပြောဖို့အချိန်မရဘူးနော်ရဖောက်တောင်းလေးကင်ပြီးတော့ရက်ကန်းယုံသွားမလို့လိုက်လာတယ် ဟုတ်လားတရားဝင်လာမယ်ဖိဒီနောက်မှသွားမယ်ဆုံးဖြတ်ချက်မှန်သွားလို့အဖိဒီရင်သွားရင်သေမှာဟုတ်လားအမြတ်စွာဘုရားဒီရောက်လာမြတ်စွာဘုရားသူ့ကြည်နေတာသူမလာသေးတော့တရားကိုမဟောဘူးဘသူရောက်လာပြီဆိုတော့မှဟေးဘယ်ကလာတော့ဘယ်ကလာတော့ဆိုတော့အမြဲတမ်းသိချင်းတရားကိုစဉ်းစားနေတဲ့လူတစ်ယောက်ကတတိရှိတယ်ရဖောက်တောင်းကြီးကင်ပြီးတော့လာတာတပ်ပညုညံရှင်ဘုရားအနေနဲ့အင်းကလာတာကိုမသိဘဲနေမှာမဟုတ်ဘူးလောကုတ်လုတ်ပြီးတော့ဟုတ်လား လောဒီပရိသန္ဓာတာစကားအနေနဲ့ဟေ့ဘယ်ကလာလဲတို့အပေါ်ရန်မေးတာလည်းမဖြစ်နိုင်ဘူးအဲ့တော့ဘယ်ကလာတော့ဆိုတဲ့မေးခွန်းကို तू ဘလို့ဖြေတော့မသိဘူးလို့ဖြေလိုက်တယ်ဒါမြတ်စွာဘုရားရဲ့အလိုကို तू ဘာလုပ်နေတော့မြင်တယ်သိတယ်အဲ့ဒီအသိဘုရားရသိခြင်းကိုစဉ်းစားထားလို့ तू ရတာဟုတ်လားအောက်ကလူတွေသိလားမသိဘူးသူ့ကိုတောင်ကဲ့ရဲ့နေသေးတယ်အဲ့ဒါနဲ့ဆက်ပြီးတော့မေးတယ်ဘလို့မေးတော့ဘယ်သွားမှာတော့ဘယ်သွားမှာတော့လို့မေးတော့ဘလို့ပြောတာ မသိဘူးလို့ပဲပြောလိုက်တယ်သိနေပြီနော်မေးတဲ့လူနဲ့ဖြေတဲ့လူနဲ့ကချိတ်ဆက်မိနေပြီ तू ကမြတ်စွာဘုရားနဲ့ तू ပဲသိတယ်ကျန်တဲ့ပိဿဘယ်သူမှမသိဘူးမြတ်စွာဘုရားရဲ့ဆိုလိုတာဘယ်ကလာလဲဆိုတာကိုဆိုလိုတာမသိဘူးဟိုကမသိဘူးလို့ပြောတာလည်းသူတို့မသိဘူးဘယ်သွားမှလဲဆိုတဲ့မေးခွန်းလည်းသူတို့မသိဘူးမသိဘူးလို့ပြောတဲ့အဖြေကိုလည်းသူတို့မသိအဲ့ဒါနဲ့ဆက်ပြီးတော့မေးတယ်မင်းမသိဘူးလားလို့မေးလိုက်တယ်ဟောဒီမေးခွန်းကြတော့ကြောင်တောင်တောင်ဖြစ်သွားပြီနော်ဘေးကလူတွေဟုတ်လားမင်းမသိဘူးလားဆိုတော့သိပါတယ်ဗျာတဲ့ မြတ်စွာဘုရားဘာဆိုလိုတာလဲဆိုတာကိုသိလို့သူဖြေနိုင်တာနော်အဲ့ဒါကြတော့တော်တော်နဲ့သွားပြီမင်းမသိဘူးလားဆိုတော့သိပါတယ်ဘုရားတဲ့ဒါနဲ့မင်းသိလားလို့မေးတော့မသိပါဘူးဘုရားတဲ့ဟောနော်မေခွန်း၄ချက်နော်ဒီဥစ္စာလေးဘသူမှဒါမသိနိုင်တဲ့ကိစ္စကို तू သိတယ်ဘယ်ကလာလဲဆိုတာဘယ်ဘဝလာလဲဆိုတာကိုရည်ရွယ်တာဆိုတာ तू သိလို့ဘယ်ဘဝလာတာလဲဆိုတာ तू မသိပါဘူးဒါကိုပြောတာဘယ်သွားမှာလဲဆိုတာဘယ်ဘဝသွားမှာဆိုတာ तू မသိဘူးဒါကြောင့်ဘယ်သွားမှာဆိုတာမသိဘူးလို့ပြောတာ မသိဘူးလားလို့မေးတာကဘာလဲမင်းသေမှမသိဘူးလားလို့မေးတာတစ်ချိန်မှာမင်းဟာသေရမှာသေလူတယောက်ဖြစ်တယ်ဆိုတာမင်းမသိဘူးလားဟာအဲ့ဒါတော့သိတယ်နေတိုင်းကိုသိနေတယ်ငါသေရမဲ့လူတယောက်ဆိုတာနေတိုင်းသိနေတယ်ဟုတ်လားဒါနဲ့မင်းသိလားလို့မေးတာကြတော့မင်းသေမာကိုသိတာတော့ဟုတ်တယ်ဘယ်ချိန်သေမာလဲဘလို့ယောဂာနဲ့သေမာလဲဘလို့အနေထားနဲ့သေမာလဲအသေးစိတ်သိလားဆိုတော့ဟာမသိဘူး သေမာလို့သာသိတာဘယ်ချိန်သေမယ်ဘယ်နာသေမယ်ဘယ်ယောဂနဲ့သေမယ်လို့ဘုန်းတို့သိလားမသိဘူးသိတော့သိတယ်ဒါပေမဲ့အသေးစိတ်မသိဒီသဘောလေးတွေဟုတ်လားအဲ့တော့အဲ့ဒီဒီအဖြစ်ပြက်လေးကိုကြည့်လို့ရှိရင်သိချင်းတရားကိုသူစဉ်းစားဆင်ခြင်နေတာနှစ်နှစ်ချီပြီးတော့သူကစဉ်းစားတာဟုတ်လားလွန်ခဲ့တဲ့၃နှစ်လောက်ကမြတ်စွာဘုရားကြွလာအာလူဘီကိုကြွလာတော့အဲ့ဒီကမ္မထံဟောတော့ तू ကအဲ့ဒါကိုအရာအမိယူထားတာ အမြဲတမ်းဒီစိတ်နဲ့ပဲ तू နေတာပေါ့နော်ငါသေလူဖြစ်တယ်နော်သေရမယ့်လူကျန်တဲ့လူတွေလည်းဘယ်လိုတော့သေရမယ့်လူလို့ပဲ तू စဉ်းစားတယ်အဲ့တော့ဘုံဘုံတို့တတိထားစရာတခုကမရဏနုဒ္ဒရီကိုစဉ်းစားရင်ကိုယ်တယောက်တည်းစဉ်းစားလို့မပြည့်စုံဘူး तू ကကိုဘေးကလူတွေစဉ်းစားရမယ်တခါလေဘုံဘုံတို့ကကိုချစ်တဲ့လူတွေကိုယ့်ရဲ့ဆွေတွေမျိုးတွေနဲ့ပတ်သက်ပြီးတော့ပူတာလေးရှိတယ်ကိုချစ်ရင်ချစ်တော့ပူရတာပေါ့နော်အဲ့လိုပူပြီဆိုရင်လည်းသူ့ရဲ့သေခြင်းကိုစဉ်းစားအဲ့ဒီအပူယူပြစ်တယ်လို့ပျောက်သွားလိမ့်မယ် တေမှာပဲလေဘာပူးနေရသူနောက်၄၅တချို့ဆိုရင်၄၅၀နဲ့နေတေကြမှာပဲဟုတ်လားကိုချစ်တဲ့လူတွေကအသက်60လောက်ရှိပြီဆိုရင်သိကြမှာမဟုတ်ဘူးလေဟုတ်လားစဉ်းစားကြည့်ပါနော်တေပြီဆိုတော့ဘာဖြစ်သွားပြီးသွားပဲလေဘယ်ရောက်တော့မှလည်းသိမှာမဟုတ်အဲ့တော့ပြောရင်ဒါပါတော့တေခြင်းကိုစဉ်းစားရင်ကိုတယောက်တည်းစဉ်းစားလို့မပြည့်စုံဘူးအားလုံးကိုစဉ်းစားရမယ်ချစ်တဲ့လူတွေရောမုန်းတဲ့လူတွေရောစဉ်းစားအချစ်တွေမုန်းတွေဘာဖြစ်သွားမလဲရော့သွားမှာပဲကိုအချစ်တွေမုန်းတွေကမရော့နိုင်ပဲနဲ့ဟုတ်လားတွတ်တက်နေတာဆိုဘာဖြစ်လို့တော့တေခြင်းမေ့နေတာ哦 အဲ့တော့ကိုယ်ကိုလည်းချစ်တယ်တခါလေကိုယ်ကိုစိတ်တိုင်းမကြတာလည်းရှိတယ်ဟုတ်လားအဲ့တော့ဒီသေခြင်းကိုစဉ်းစားတာကအလွန်မှကိုပဲစိတ်ကိုညီညွတ်သွားစေတယ်ညီမျှသွားစေတယ်အတိတွေအများကြီးရတယ်အခုတက်သေးနေနဲ့ဒီအကြောင်းလေးကိုပြောပြတာဟုတ်လားအဲ့ဒီမှာမြတ်စွာဘုရားဘာလို့ဆိုလိုတာလဲလို့အကျေတုံးမေးတော့သူအကုန်ရှင်းပြတာပဲလေရှင်းနိုင်တယ်အဲ့လိုရှင်းတော့မြတ်စွာဘုရားဟောတဲ့ကာထာလေးရတယ်ဒါကိုပဲရည်ညွှန်းတယ်အန္တဘူတော်အယံလောကော တနုကိဋ္ဌဝိပတ္တိတကုနောဇာလမုတော်ဝအဘောတကယကိစ္စတိလောကကြီးကအကန်းလောကကြီးတဲ့မမြင်ဘူးတဲ့ဟောလောကကြီးကအကန်းလောကကြီးဆိုတာဉာဏ်မရှိဘူးအမှန်မသိဘူးလို့ပြောတာအဲ့တော့ပညာကိုဘာနဲ့တင်စားရောက်တော့မျက်စိနဲ့တင်စားရောက်သွားနော်လောကကြီးကမျက်စိမရှိဘူးလို့ပြောတာမျက်စိမရှိဘူးဆိုရင်လည်းအလင်းတွေဘလို့ပဲထိန်းနေနေဘာမှမြင်ရမှာမဟုတ်ဘူးမြင်ဖို့ကိစ္စကအလင်းရောင်ရှိုံနဲ့မရဘူးမျက်စိလည်းရှိရမယ် မျက်စိရှိုံနဲ့လည်းမရဘူးအလင်းရောင်ရှိရမယ်ဒါကြောင့်ပညာကိုမျက်စိနဲ့ဥမာပေးတာလည်းရှိတယ်အလင်းရောင်နဲ့ဥမာပေးတာလည်းရှိတယ်ဗေဒေသနာထဲမှာတွေ့ဘူးတော့နေတိုင်းရွတ်ပြီးတော့မေးတော့မပြောနိုင်တော့စက်ခုံဥဒပါတိဟုတ်လားနော် ပြီးတော့ဗာနဲ့သုံးတတ်တော့အာလောကောဥဒပါတိအာလောကောဆိုတာဗာပြောတာအလင်းရောင်ပညာကိုကိုစားပြုနေတဲ့စကလုံးတွေပဲမျက်စိလည်းရှိရမယ်အလင်းရောင်လည်းရှိရမယ်နော်စက္ခုကရဏီညာနာကရဏီဥပသမယဘိညာတံဘောဓာနိဗ္ဗာန်ယတံဘောဓံတိ ဒီမဲ့ခင်ရှင်ပါတတိထားတဲ့လုပ်ငန်းစဉ်ကလုံးမဲ့ဆိုရင်မျက်စိကိုဖြစ်စေတတ်တယ်အတိကိုဖြစ်စေတတ်တယ်ငြိမ်းအေးမှုကိုဖြစ်စေတတ်တယ်ရွတ်တဲ့နေရာမှာအဲ့လိုအရသာရှိအောင်အဲ့ဒါနေတရားတွေကိုကြည့်ပြီးတော့ရွတ်ပါဠိတွေရွတ်သွားတဲ့ခါလေးတောင်ငင်းမြောင်ငင်းနဲ့ရလို့ရွတ်သွားတာပဲရှိအဲ့တော့တော့ကုသိုလ်တော့မရဘူးမဟုတ်ရတာပေါ့လေးနဲ့မှုနဲတာပေါ့နော်အဲ့တော့ဘာပြောချင်တာတော့ဘုံဘုံကပညာရကျင်တယ်ဆိုရင်သေခြင်းတရားကိုစဉ်းစားအခုဒီမှာရကန်းတယ်မှာလေသေခြင်းတရားစဉ်းစားတော့သူများမသိတာတွေသူပါတော့သိတယ်ဖရာရဲ့ နော်မြတ်စွာဘုရားနဲ့တောင်သူကဘာလို့နှိုးနိုင်သွားတဲ့အနေအထားကိုရောက်သွားဘလို့အံ့ဩစရာကောင်းတော့ပြီးတော့ဘာဖြစ်တော့တောတာပန်ဖြစ်တာနော်အဲ့မှာမြတ်စွာဘုရားဟောတဲ့ဂါထာလေးဆုံးအောင်ပြောပါအောင်ပဲနော်အန္တဘူတော့အယံလောကောဒီလောကကြီးကအကန့်လောကကြီးတဲ့ဒါရေဘူးရသုံးသပ်ပါမြင်တဲ့လူတော့ရှိတော့ရှိပါတယ်မရှိဘူးမဟုတ်ဘူးဒါပေမဲ့မြတ်စွာဘုရားဘယ်လိုဆက်ဟောတော့တနုကိဋ္ဌဝိပတတိတဲ့ဒီအကန့်တွေထဲမှာနည်းနည်းလေးပဲမြင်တာတဲ့နည်းမြင်တဲ့လူကတကယ်အ ਨੇ စုလေးပဲတဲ့နော်တနုကိဋ္ဌဝိပတတိ ဥမာဘာနဲ့တူလဲဆိုရင်တကုနောဇာလမုတ်တော်ဝအဘောတက္ခာကိစ္စတိတော့မုတ်ဆိုးရဲ့ပိုက်ကွန်တွေကိုမိပြီးသားငှက်တယ်ပြန်လွတ်အောင်ယုံနိုင်တဲ့ငှက်ဟာနည်းသလိုတဲ့နော်အသိရှိတဲ့လူဉာဏ်ရှိတဲ့လူအဲ့ဒီအသိဉာဏ်ရှိတဲ့လူတွေကကောင်းတာတွေလုပ်ပြီးတော့နတ်ရွာတို့နိဗ္ဗာန်တို့ရောက်သွားကြတယ်ဆိုတဲ့လူတွေဟာနည်းနည်းလေးပဲတဲ့အများစုကတော့ဒီမိထားတဲ့ပိုက်ကွန်ထဲမှာပဲဂျာလဘယံပြီးတော့နေတာပေါ့နော်ဟုတ်လားအဲ့တော့ဏီကုန်းချုပ်ပြောခြင်းတယ်ဆိုတာဒါပဲနော်တန်ဖိုးဖြတ်လို့မရတဲ့ပညာကိုရခြင်းတယ်ဆိုရင်အဓိကကတော့ သတိပဋ္ဌာန်နည်းနဲ့ရှာဖွေရမှာပေါ့အဲ့ဒါကိုအပိုဆောင်ပြီးတော့ပါဠိပါတွေးမိဖို့ပြောရတော့သိချင်းတရားကိုစဉ်းစားဆင်ခြင်ခြင်းအဖြစ်ပညာကိုရှာရမယ်ကိုယ့်ကိုသိလာလိမ့်မယ်ဘယ်လိုပညာတွေရမယ်ဆိုတာတော့ဘယ်သူမှအတက်ပြောလို့မရဘူးကိုယ့်ရဲ့ဓာပေါ်မှာဘလောက်ဆူဆူရှရှဆွဆွမြဲမြဲဆင်ခြင်နိုင်တယ်လဲဆိုတာပေါ်မှာမူတည်ပြီးတော့ကိုယ့်ရဲ့အသည့်တွေအများကြီးလင်းလက်လာလိမ့်မယ်ဟုတ်လားအဲ့ဒါကိုယုံကြည်ရမယ်နော် တတိမရဏတို့တတိကိုလည်းပဲတတိပဋ္ဌာန်ထဲမှာအကျုံးဝင်တယ်လို့ပြောမယ်ဆိုရင်လည်းပြောလို့ရတယ်လို့မဆိုခဲ့ဘူးလားဆိုခဲ့တယ်ဟုတ်လားဒါကြောင့်မလို့ဒီကနေ့ဒါပညာနဲ့ပတ်သက်ပြီးတော့မိကုံးမနဲ့ချက်တော့သုံးချက်ဟုတ်လားလူချမ်းသာဆိုတဲ့တရားအဆုံးသတ်သွားပြီနော်ပညာဆိုတာဘာလဲနော်ပညာရဲ့နော်စွမ်းရည်တတ္တိပညာကဘလို့ချမ်းသာသေးတာလဲအဲ့ဒီပညာရအောင်ဘလို့လုပ်မလဲပြန်ပြောတော့ဘူးနော်အဲ့ဒါဘုန်းဘုန်းတို့လူချမ်းသာတရားဆုံးသွားပြီဆိုတော့ နော်ဥက္ကသုတ်တန်လေးကိုတော့နည်းနည်းလေးပြန်ပြောကြည့်မယ်ဟုတ်လား1မိနစ်လောက်နော်ရောဟဏတတိရဲ့မြေးဖြစ်တဲ့မိဂါရတတိရဲ့နော်အလွန်ချမ်းသာကြွယ်ဝမှုကိုအံ့ဩလွန်းလို့ဥက္ကအမတ်ကြီးကမြတ်စွာဘုရားကိုရှောက်တယ်အဲ့ဒါမြတ်စွာဘုရားအေးအဲ့ဒီဥစ္စာပစ္စည်းတွေဟာဥစ္စာပစ္စည်းတွေပါတဲ့ဥစ္စာပစ္စည်းတွေမဟုတ်ဘူးလို့တော့မဆိုလို့ဘူးဒါပေမဲ့အဲ့ဒါတွေကဖြည့်ဆည်းမဲ့အရာနဲ့တွေ့ရင်လွယ်လွယ်လေးပျက်စီးသွားမယ်ဟုတ်လားလောကမှာပိုင်ဆိုင်လို့ချမ်းသာပြီဆိုရင်အဲ့ဒီချမ်းသာမှုဘယ်သူမှမဖြည့်ဆည်းနိုင်နဲ့ဟုတ်လား တကယ်ကိုပဲတန်ဖိုးရှိတဲ့အဖို့ဖြတ်လို့မရတဲ့ဥစ္စာပစ္စည်းကြီး9မျိုးရှိတယ်တတ္တာတီလဟိရိဩတ္တပသုဒ္ဒစာကပညာအဲ့ဒီဥစ္စာပစ္စည်းကိုယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ပိုင်ဆိုင်ထားမယ်ဆိုလို့ရှိရင် तू ဟာအလွန်ချမ်းသာကြွယ်ဝတဲ့လူဖြစ်တယ်သူ့ရဲ့ချမ်းသာမှုကိုဘယ်သူမှအနိုင်ယူလို့မရဒါကြောင့်မြတ်စွာဘုရားရဲ့အဆုံးအမကိုအမှတ်ရတဲ့ပုံကိုယ်တွေဟာအဲ့ဒီဥစ္စာပစ္စည်းတွေနဲ့နော်ပိုင်ဆိုင်မှုချမ်းသာမှုကြွယ်ဝမှုရှိအောင်ကြိုးပမ်းအထောက်တဲ့နေလို့ကာထာသုံးပုဒ်ဟောခဲ့တာအဲ့ဒါတရားစားတဲ့ဒီလူချမ်းသာတရားစားတဲ့နေရာ အခြေတင်မပြောခဲ့ဘူးလားပြောခဲ့တယ်နော်အခုအဲ့ဒါနဲ့ပဲအဆုံးသတ်တာပေါ့ဟုတ်လားဒါကြောင့်ဘဝမှာနော်တကယ်ချမ်းသာတဲ့လူတယောက်ဖြစ်ဖို့အတွက်ဘုံဘုံတို့မှာဥစ္စာပစ္စည်း9မျိုးနဲ့နော်ကြွယ်ဝဖို့လိုတယ်ပေါ့နော်ပိုင်ဆိုင်မှုရှိဖို့လိုတယ်ဘာဥစ္စာတွေတုံးတတ္တာသီလဟိရိဩတပသုတ္တစာကပညာခါတိုင်းတော့ဒါတရားတင်ညာလေးပဲဟောလိုက်တာပေါ့နော်ဒီတရားခုနှစ်လုံးကိုတင်ညာလေးနဲ့ပြောတာဆိုတဲ့အခါကျတော့ပြောရင်ဓာတ်တွေစုံစည်းသေးဘယ်ပြောနိုင်မလို့ အခုကြတော့ပြောရင်သားလေးတွေစုံစည်းစေပြောလို့ရတယ်ဟုတ်လားဒါကြောင့်မို့လို့လူချမ်းသာတရားကိုနော်ပညာရဲ့အကြောင်းကိုပြောရင်ဖြင့်ဒါဘုံဘုံတို့အဆုံးတတ်ကြတယ်ဟုတ်လားဒါကြောင့်ဒီဥစ္စာပစ္စည်းခုနှစ်မျိုးကိုနော်ပိုင်ဆိုင်ကြတဲ့နော်ဒီဥစ္စာပစ္စည်းခုနှစ်မျိုးကိုပိုင်ဆိုင်တဲ့ဖြင့်ချမ်းသာကြတဲ့ကြွယ်ဝကြတဲ့နော်သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပူညံမျက်နှိပ်ပံကို လင်မြန်ထုတ်ချောက်မျက်မှောက်ပြုရစေကုန်သောဟုပတ္တနာအောင်စု ပြုကြကုန်ရာတတိကဲဓမ္မဒါနအလှရှင်တွေလည်းပဲလိုင်းမော်ကနေတရားနာယူနေကြမယ်လို့ထင်ပါတယ်အလုံးမိမိတို့ပြုထားတဲ့ကုသိုလ်ကောင်းမှုတွေကိုအာယုံပြုပြီးတော့နော်ညီညီညာညာဆိုကြရအောင်နိဗ္ဗာန်ချမ်းသာကိုဆုတောင်းကြမယ် တတဝအနန္တအညီအမျှကုသိုလ်အဖို့ပါကရပြီးတော့ချမ်းသာကြပါစေလို့အမြတ်အမြန်ပြေဝေးကြမယ်အလုံးညီညာညာလိုက်ဆိုကြမယ်နော်အရှင်ဖေယားဖျားတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအဆုစုတို့သည်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 အစထား၍32ဘုံကျင်လီခုံသောတတ္တဝအနန္တတို့အားအညီအမျှပေးဝေငှပါ၏အမျှရကြ၍ကိုရှိတ်နှဖြာကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသော အာကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လုံးသာဓုသာဓုသာဓု ကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလိုကိုရှိနေဖြာချမ်းမှချမ်းသာကြပါစေ